အရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသောဓဝနတာဥပမာနှင့်တရဏဂုံတီချင်းဤကြောင်းကျိုးဖော်ပြတရားတော် ရဥထိထား၍တရားသံဃာမိဘဖရာဓမ္မတို့အားယူသည်များနို့လက်ဆိုမူ၍จิตကိုပူဇော်ဖုံမြော်မှလျှော့ကတော်ကြရသောဤပနာမကုသိုလ်ကံစေရနာသည်အပြစ်ခါသိပါပြောင်းငြိမ်၍အင်းငြိမ်ရာမှညာနိဗ္ဗာန်ကိုလွယ်ကူသောအကျင့် လင်မြန်သောအဖြစ်ဖြင့်ကိုယ်ချင်း၍သိနိုင်နေနိုင်ကြသောအဘာဘုရားရှင်၏အာတော်အစစ်အမေတော်အရှင်များဖြစ်ကြပါစေ။ဒီနေ့ပြရပါလို့ရှင်ဗျာ။ ဟာပန္တိဟာပန္တိသေတရဏိလသဟာသေတရဏိလသဟာယေစင်္ဂသမ္ပန္နာကတံယေစင်္ဂသမ္ပန္နာကတံကရုဓမ္မလိသတိလံကရုဓမ္မလိသတိလံဓမ္မယာသာမိဓမ္မယာသာမိအနုဂဟံကတဝါအနုဂဟံကတဝါနန္တိတောနန္တိတမေပန္တိမေပန္တိဒုတိယံပိဒုတိယံပိဟာပန္တိဟာပန္တိသေတရဏိလသဟာသေတရဏိလသဟာယေစင်္ဂသမ္ပန္နာကတံယေစင်္ဂသမ္ပန္နာ ဝနပတံကရုဓမ္မနိသသီလံကရုဓမ္မနိသသီလံဓမ္မယာသာမိဓမ္မယာသာမိနုက္ခံကတဝါနုက္ခံကတဝါသီလံဒေတာယံဒေတာမေပန္တိမေပန္တိသတိယံပိသတိယံပိဟံပန္တိဟံပန္တိဣတရဏေနာတဟဣတရဏေနာတဟယေစင်္ဂသံဘာနာကတံယေစင်္ဂသံဘာနာကတံကရုဓမ္မနိသသီလံကရုဓမ္မနိသသီလံဓမ္မယာသာမိဓမ္မယာသာမိနုက္ခံကတဝါနုက္ခံကတဝါသီလံဒေတ ထာယတိထာနိဗ္ဗာန်တိနိဗ္ဗာန်တိယမဟာဝရာမိသံဝရိထာမဟာဝရာမိသံယနမောတသဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတသဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတသဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတသဗဂဝ ဒ္ဓတာဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဗုဒ္ဓံတရဏံကိသာမိသမံတရဏံကိသာမိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိ ုတိယမိသံဃံပရဏံကိသာမိဒုတိယမိဘုဒ္ဓပရဏံကိသာမိဒုတိယမိသမ္မာပရဏံကိသာမိဒုတိယမိသမ္မာပရဏံကိသာမိတတိယမိဗုဒ္ဓံပရဏံကိသာမိတတိယမိဓမ္မံပရဏံကိသာမိတတိယမိသံဃံပရဏံကိသာမိတတိယမိဘုဒ္ဓံပရဏံကိသာမိတတိယမိဓမ္မံပရဏံကိသာမိတတိယမိသမ္မာပရဏံကိသာမိ တရဏကမနာမဟာပတိပုံနာပါဏာတိပါဒာဝေရမဏိပိခာဗရံသမာရိယာမိပါဏာတိပါဒာဝေရမဏိပိခာဗရံသမာရိယာမိအာဒိနာဒါနာဝေရသမာရိယာမိပါဏာတိပါဒာဝေရမဏိပိခာဗရံသမာရိယာမိကာမေတုမိစ္ဆာသာရာဝေရမဏိပိခာဗရံသမာရိယာမိကာမေတုမိစ္ဆာသာရာဝေရမဏိပိခာဗရံသမာရိယာမိ သာဝါရာဝေရမဏိသိက္ခာပဒံသမာရိယာမိသုသာဝါရာဝေရမဏိသိက္ခာပဒံသမာရိယာမိသုရာမေရယမေသာပမာဒဌာနာဝေရမဏိသိက္ခာပဒံသမာရိယာမိသုရာမေရယမေသာပမာဒဌာနာဝေရမဏိသိက္ခာပဒံသမာရိယာမိေဓာမေပုညာဣဒာမေပုညာမကဖလမကဖလညာနာတညာနာတဣသယောဣသယောဟောတု ပါတုမေမေဘုရားတပည့်တော်ဘုရားတပည့်တော်ဘုရားတပည့်တော်မာဤဘုရားတပည့်တော်မာဤဣဒံဘုံညာဣဒံဘုံညာယခုယခုပေါတိရသောပေါတိရသောကရဏဂုံကရဏဂုံဘုံမနှင့်ဘုံမနှင့်မာပါသောမာပါသောသီလကုသိုလ်သည်သီလကုသိုလ်သည်မေဃဖလားမေဃဖလားညာနာတာညာနာတာမေညာမေညာ ညာအားပုညာအားသိစေရောသိစေရောဤသူပြုတတ်သောဤသူပြုတတ်သောအကြောင်းအထောက်ပံ့သည်အကြောင်းအထောက်ပံ့သည်ဟောတုဟောတုဖြစ်ပါစေသာဖြစ်ပါစေသာတေတရဏေနတရဏဂုံသုံးပါးနဲ့သဟတကွာရှင်သင်္ဃသံပါဏဂတံအင်္ဂါ၅ပါးနဲ့ပြည့်စုံသောကရုရမနိဒာသီလံလေးများထား၍သောက်တည်အားသောသာဝကသိုးကဲ့သို့မြဲအားသောကျင့်ဝတ်တိခါပုဒ်တော်များကိုသာရုကံကတ္တဝါ ကောင်းစွာခံယူဆောက်တည်ကြပြီး၍ဓမ္မံကရဏဂုံသုံးပါးနဲ့တကွငါးပါးသောကျင့်ဝတ်သိက္ခာပုဒ်တော်များကိုအပမဒေနမမိတ်မလျော့မပေါ့မဖာသောတတိတရားဖြင့်သံပါရိထမညိုးမချောက်မကြိုးမပေါက်မပြောက်ကြရအောင်ကောင်းစွာဖောက်တည်ဆောင်ထိန်နိုင်ကြပါစေ။မေတ္တာရှင်ပြပါရှင်ဗျာ။ တရဏဂုံ၌တည်၍တရဏဂုံ၌မိ၍မိမိတို့ခံယူပေါက်တည်ထားတဲ့သီလကိုဖြူစင်အောင်ဖေးကြောတုတ်တင်ညာတရဏဂုံ၌တည်ပြီးတရဏဂုံ၌မိပြီးမိမိတို့ခံယူထားတဲ့သီလသာဖေးကြောတုတ်တင်လို့ဖြူစင်ကြမယ်ဆိုရင်လောကီလောကုတ္တရာဘာမဆို လိုရာခရီးအကုန်ပြီးပြီးနိုင်ပါတယ်ဒါသာသနာတွင်မှလူလာဖြစ်ကြရတဲ့တို့တက္ကະမိုင်းများရဲ့အခွင့်အရေးဒီသီလတာရှုသင်မဲ့ထူကြရဲ့သီလသင်ခြင်းမှကာယကံတောင်းကြမှုဝစီကံတောင်းကြမှုကလုကင်းနိုင်မယ်သို့ကလို့ကာယကံတောင်းကြမှုဝစီကံတောင်းကြမှုကလုကင်းမယ်ဆိုရင် အတွင်းမှာရှိတဲ့မနောကံလည်းတောင်းချနိုင်တော့မနောကံကဘလောက်တောင်းချတောင်းချအဲအပြင်ထွက်ပြီးတော့အဲလွန်ကျူးနိုင်တဲ့ကာယကံဝစီကံတစ်ခုသေးနေလို့ရှိရင်ဒီမနောကံဘာမှမလုပ်နိုင်တော့သူ့အကြီးတက်တဲ့လုပ်လို့ရတာမျိုးမှမဟုတ်ခဲ့ပဲအဲ့တော့မနောကံကလည်းသူ့ဘသူ့မှခိုင်းစရာမရှိတော့သူလည်းကြာတော့ငြိမ်ရောဗျာအဲ့မနောကံတောင်းချမှုကင်းရင်အဲစိတ်ဓာဝိတုဒ္ဓိဆိုတဲ့သမာဓိပိုင်းရောက်သွားပြီ အဲ့ဒီမနောကံတောင်းကြမှုလည်းမရှိတော့လို့စိတ်ပင်ကျဲသွားပြီဆိုရင်တို့တရားဓမ္မကြီးများပြည့်ကျင်မြင်မြင်ပါတယ်ဆိုတဲ့ယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြက်မှုမှာငါသူတစ်ပါးယောက်ျားမိန်းမမရှိနာယုတရားနှစ်ပါးသာရှိပါကလားဆိုတာအတိုင်းသားကြီးအထင်သားကြီးအရှင်သားကြီးအဲ့ဒီချိန်ကြမြင်နိုင်ပြီအဲ့ဒီကြရင်တို့ကလိုယုံနာနှစ်ပါးတို့ရဲ့ အင်းအလုတ်လုတ်ပုံတို့ကိုဖြစ်ပုံပြက်ပုံတို့ကိုမြဝါထင်တယ်အင်းတကစီတကစီတပိုင်းစီတပိုင်းစီတစ်ဖြစ်စီတစ်ဖြစ်စီအပိုင်းအပိုင်းအကန့်အကန့်အစအစနဲ့ယုံနာနှစ်ပါးတို့ရဲ့အလုတ်လုတ်ပုံကိုအင်းခွဲခြားပြီးသိလို့ရှိရင်ဗျာအဲ့ဒါပညာကဝင်သွားတော့တာပါပဲပညာအယူဝိသုဒ္ဓိနဲ့အာအာပြင်ပြောရင်ဒိဋ္ဌိဝိသုဒ္ဓိဆိုအဲ့ဒီကနေပြီးဒီပညာကံဖြစ်တဲ့နာယုံနှစ်ပါးမြင်တာနဲ့တပိုင်းနဲ့တည်းနိဗ္ဗာန်လို့သွားရမယ် အတဲ့လမ်းကြီးဟာတန်းတန်းကြီးရောက်သွားတော့တာပါပဲဒါသီလစင်ကြဲမှတမာရီဖြစ်တမာရီအဲစိတ်စင်ကြဲမှတမာရီစခန်းကနေပညာကန်းကိုတက်ရတယ်ဒါလည်းပဲသီလကိုပဲခြေခံတာပဲတစ်ဖက်ကလည်းပဲတို့တရားဓမ္မညာမိမိတို့ခံယူထားတဲ့သီလကိုအဲဖြူပင်အောင်ဖြေးကြောတုတ်ပင်နိုင်မယ်ဆိုရင်ကာယကံတောင်းကြမှုဝစီကံတောင်းကြမှုမရှိတော့ သို့ကလူကာယကံတောင်းကြမှုဝစီကံတောင်းကြမှုမရှိတော့လို့ရှိရင်မိမိတို့အဲလူလူချင်းပါဝင်ခြင်းနဲ့ဆက်ဆံတဲ့ကာလမှာမိမိဘောကိုယုံကြည်လာပြီဤပုဂ္ဂိုလ်ဒီမဟုတ်တာမလုပ်တော့ဘူးဤပုဂ္ဂိုလ်ဒီမဟုတ်တာမပြောတော့ဘူးလို့သူတို့ကိုယ်တိုင်ကိုယ်ကြအဲမြင်တွေ့ရလို့အဲမြဝါထင်နေမြင်ရလို့ရှိရင်ယုံကြည်လာပြီလူတွေယုံကြည်လာလို့ရှိရင်လောကီပြီးွားဆိုတာလည်းပဲ မဖြစ်ဘူးလို့မရှိတော့ပါဘူးဗျတို့တရားဓမ္မကြီးများရှားတဲ့ပစ္စည်းတွေကလူတွေတဲကနေရှားရတာအဲလူတွေအိတ်ထဲမှာရှိတဲ့အဲစီဝါဥစ္စာကိုမိမိအိတ်ထဲရောက်အောင်လုပ်တဲ့နေရာလူယုံကြီးမှတို့တရားဓမ္မကြီးများလူကျင်တဲ့ပစ္စည်းရမှာလူလူမှနတ်လူတဲ့နတ်လူမှဂျူမှတဲ့ဂျူမှတော့လူသမျှစတယ်လို့အောင်ပြီဒါလည်းပဲသီလစင်ကြယ်တော့လောကီဘက်မှာလာပြီးအကျိုးပြုဖို့များဟောသီလလာစင်ကြယ်လိုက်လို့ရှိရင် လောကီကိစ္စလည်းပြီးလောကုတ္တရာကိစ္စလည်းပြီးနှစ်ဖက်ပြီးကြီးပါဗျာတစ်ဖက်ပြီးမဟုတ်ပါဘူးလေဗျာဟင်ဒါနှစ်ဖက်ပြီးမဟုတ်လားဗျာနှစ်ဖက်ပြီးပုံပြီးနေပဲမဟုတ်လားဟင်ဟုတ်ကလားဗျာနှစ်ဖက်ပြီးပုံပြီးနေဒါသီလသင်္ကြန်လို့ဖြစ်တဲ့အဲရှင်နေမဟုတ်လားဗျာသီလသင်္ကြန်မှာဒီလောကီရောလောကုတ္တရာနှစ်ဖက်ကျိုးကိုပြီးနေနိုင်တာမဟုတ်လားဟုတ်ကလားဗျာအေးဒါမို့သီလသင်္ကြန်ဖို့အလွန်အရေးကြီးတယ် တရဏဂုံ၌တည်၍တရဏဂုံ၌မြင်၍မိမိတို့ခံယူထားတဲ့သီလကိုဖြူစင်အောင်ဖြေကျော်တုတ်တင်ကြဒီသီလသာဖြူစင်မယ်ဖြေကျော်တုတ်တင်လို့ဖြူစင်ရမယ်ဆိုရင်လောကီလောကုတ္တဘာမဆိုလိုရာပြီးတယ်ဆိုတဲ့စကားဟာတို့တရားဓမ္မကြီးများခုနကရှင်းခဲ့တဲ့အချက်နှစ်ချက်ကိုအခြေတူ၍အဲပြောခြင်းဖြစ်ပါရဲ့ဟုတ်လားဗျာဒီနှစ်ချက်ကြောင့်မဟုတ်လားအဲ့တော့ဒီသီလသင်ကျေဖို့ရာလည်းပဲ တရဏဂုံတည်ဖို့အလွန်လိုအပ်ပါတယ်တို့တရဏဂုံကဘာနဲ့တူတော့ဈေးဝယ်တဲ့ကာလမှာအင်းပဲလော်များဝယ်လို့ရှိရင်ထိုင်ရှင်ကိုသွားပြီးပဲလော်တပိတ်သားလောက်ပြီးသားမှာလို့ဆိုလို့ရှိရင်ထိုင်ရှင်ကအင်းပဲလော်ချိန်တဲ့ကာလစက်ကူပါထဲ့မချိန်လိုက်ဘူးလားဟင် ဝယ်ဆိုင်ခြင်းဈေးတွေကဒုဒကာဓမ္မမြတ်ကမွားဝယ်တော့ကစက်ကူကိုဝယ်တာလားပဲတော်ကိုဝယ်တာလားပဲတော်ကိုဝယ်တာနော်သို့တော့ဆိုင်ခြင်းကချိန်ပေးလိုက်တဲ့ကာလပဲတော်ကြီးတဲ့ချိန်ပေးသလားစက်ကူကထဲ့ချိန်ပေးသလားစက်ကူကထဲ့ချိန်ပေးတာဘာဖြစ်လို့အဲမတောင်းပါပဲနဲ့စက်ကူကိုထဲ့ချိန်ပေးရတယ်လေမိမိတို့ဝယ်ချမ်းလိုက်တဲ့မိမိတို့လက်ဝဲကိုရောက်ရှိမဲ့ပဲတော်လေးဟာ မိမိအိမ်လိုရာခကြီးကိုမဖိတ်မစင်ဘဲနဲ့ပါသွားအောင်လို့ဆိုင်ရှင်ကအင်းပဲတော်တောင်းတော်လည်းပဲစက်ကူကိုထည့်ပေးလိုက်တယ်ဟုတ်ကလားဗျဟင်ဟုတ်တယ်နော်အေးတို့တန်ဃာတော်များဘက်ကလည်းပဲဒီတိုင်းပဲတို့တရားဓမ္မများကတောင်းကြတာတော့ဖြင့်ငါးပါးတော့သိခါဖို့ချင်းမြင်တော်မူပါဗျာရှင်းပါပါဗျာ၉ပါးပါဗျာ၁၀ပါးပါဗျာတောင်းတော့ကတော့ဒီလားပဲတောင်းတာပဲမဟုတ်လားဟင် ပင်းတော်တို့တူတဲ့သီလကိုပဲတောင်းတာမဟုတ်လားအဲ့တော့တန်ဃာတော်များကဒီသီလကိုပေးတဲ့နေရာမှာရှေးဥစွာတရဏဂုံကိုခံပြီးတော့မှဒီသီလကိုပေးတယ်ဟင်ဘာဖြစ်လို့တော့များဒီမိမိတို့ခံယူထားတဲ့သီလလေးဟာအဲမိမိတို့ဆောင်လို့တဲ့အချိန်ပိုင်းကာလပိုင်းရက်ပိုင်းအတွင်းကိုမကျိုးမပေါက်မပြောက်ကြပဲနဲ့အင်းလုံးလုံးခြုံခြုံနဲ့ဆောက်နိုင်တည်နိုင်အောင်လို့ အင်းဒီတရဏဂုံကိုပေးရတယ်ဟုတ်ကလားဗျာအဲ့တော့တရဏဂုံဒီအင်းသီလစင်ကြယ်ဖို့ရာအကြောင်းမို့လားသီလစင်ကြယ်ခြင်းဒီတမာတိဖြစ်ဖို့ရာအကြောင်းမို့လားဟင်တမာတိအဲသိစင်ကြယ်ခြင်းဒီပညာဝင်တက်ဖို့ရာအကြောင်းမို့လားဟင်အဲ့တော့သီလတမာတိပညာလို့ခေါ်တဲ့သိခါသုံးပါးအဲနိဗ္ဗာန်ထိဟိုနိဗ္ဗာန်ထိအောင်တက်ဖို့ရာအတွက်အရေးကြီးဆုံးတော့ကျဲ့ဒီတရဏဂုံဟင် တရဏဂုံမပါဘဲနဲ့ဒီသီလသင်ကျင်နိုင်မှာမလားသင်ကျင်နိုင်မှုဒီသီလမှမသင်ကျင်လို့ရှိရင်လည်းပဲဒီတမာတိဖြစ်နိုင်မှာမလားဒီတမာတိမှမရှိဘဲမဖြစ်နိုင်မဲနဲ့မဖြစ်ဖဲနဲ့လည်းဒီပညာဝင်တတ်နိုင်မှာမလားအဲ့တော့သီလတမာတိပညာသိက္ခာသုံးပါးကိုတက်တဲ့နေရာတရဏဂုံဒီအရေးကြီးဆုံးတရဏဂုံမပါဘဲနဲ့ပြီးပါမလားပြီးနိုင်ဘူးအဲ့တော့တို့တရားဓမ္မကြီးများတရဏဂုံကိုဒီလောက်ထိ အဲတန်ဖိုးထားဟုတ်ကလားဗျာအဲ့တော့တရဏဂုံပွားတဲ့နေရာမှာတော့ဖြင့်ဒီတရဏဂုံဘာလို့ပွားရတယ်လဲဆိုတာလေးသဘောပေါက်ပါသေးဟုတ်လားဗျာတရဏဂုံပွားခြင်းဒီတိနာကိုညှိုးနှွမ်းစေနိုင်တယ်တိနာကိုကျိုးပေါက်စေနိုင်တဲ့ လောဘဒေါသအကြောင်းတရားနှစ်ပါးမဝင်ရောက်ဖို့ပဲမဟုတ်လားသီတရဏဂုံပေါ်ကနေရင်လောဘဒေါသအကြောင်းတရားနှစ်ပါးဝင်ရောက်နိုင်မှာမလားဒီလောဘဒေါသအကြောင်းတရားနှစ်ပါးမဝင်ရောက်နိုင်ရင်မိမိတို့ခံယူထားတဲ့သီလဟာကျိုးပေါက်ပါဦးမလားလုံသွားပြီဟင်ဟင်အဲ့တော့တရဏဂုံကပွားရခြင်းအကြောင်းဒီလောဘဒေါသတရားနှစ်ပါးမိမိတို့အဲအာယုံ၅ပါးတကား၅ပါးဆံရတကားဘောက်ကဝင်ရောက်လာတဲ့အခါအဲလောဘဒေါသအကြောင်းတရားနှစ်ပါးနောက်ကနေလိုက်မလာအောင်လို့ ဟုတ်ကလားထိုင်ညာအာယုံနာဝင်၍လောဘဒေါသနောက်ကကပ်မြောင်ပါမလားဒီလိုမလားဗျာဟင်လောဘဒေါသနှစ်ပါးကပ်မြောင်ထင်တယ်ဟင်အာယုံတော့ကနေကပ်လိုက်လာတာတင်တယ်ဟင်ဟုတ်ကလားဗျာအဲ့တော့ဒီလောဘဒေါသနှစ်ပါးကပ်မလားအောင်လို့ဒီတရဏဂုံပွားရတယ်ဟုတ်ကလားအဲ့တော့တို့တရားဓမ္မကြီးကဒီတရဏဂုံပွားတဲ့နေရာတရဏဂုံပွားပုံပွားနေလေရှိဦးဆိုတာပြောကြတယ်ယူတော့ကတော့ဖြင့်ဗုဒ္ဓံတရဏံကိသာမိဒီလိုမဟုတ်လား ဒါတရဏဂုံခံယူတာနော်ဂတိခံတာဝန်ယူတာမဟုတ်လားဘယ်လိုဂတိခံလိုက်တာတော့ဖရာတပည့်တော်ဖရာတပည့်တော်မတော်ဖရာရဲ့ဂုံတော်ကျေးဇူးတော်ကိုမပြတ်အောင်မိတ်ပြီးနေပါမယ်ဖရာလို့ဒါဂတိခံရုံပဲရှိသေးတယ်ထင်တယ်ဟင်ဒါဂတိခံတာနော်ဟင်တရဏဂုံတည်ပါဦးမလားတည်သေးဘူးနော်တခါဓမ္မန္တရဏံကိသာမိ ဒုတိယတစ်ချိန်မထိုးလိုက်ဘူးလားဗျာဒါရောပါဆိုတာတော့ဂတိခန္ဓာပဲတင်တယ်ဘုရားတပည့်တော်တပည့်တော်မတို့อืมတရားတော်ရဲ့ဂုံကျေးဇူးကိုလည်းမပြအောင်မိနေပါမယ်ဖုရားလို့ဟုတ်ကလားဗျာတခါသံဃာမရဏဂိသာမိတတိယတစ်ချိန်မထိုးလိုက်ဘူးလားဒါလည်းဖုရားတပည့်တော်တပည့်တော်မတို့သံဃာရဲ့ဂုံကျေးဇူးကိုမပြအောင်မိနေပါမယ်ဖုရားလို့ဒါဂတိခံလိုက်တာနော်ဂတိခံတောင်းယူလိုက်တာဟင် တို့သစ္စာဒိဋ္ဌာန်ပြုတာနဲ့မတူဘူးလားဟင်သစ္စာဒိဋ္ဌာန်ပြုတဲ့ခဲ့တို့အဲဘုရားသံဃာတော်များကိုရှေ့မှာထားပြီးတော့ကိုဒါသစ္စာဒိဋ္ဌာန်ပြုလိုက်တာဟင်ကရဏဂုံမတည်သေးဘူးနော်ဟင်တည်ပါလားဗျဟင်အဲ့ဒီတို့တော့အဲ့ဒီမှာအရင်တစ်လုံးတော့တည်ပေးလိုက်ပြီဟုတ်ကလားအရင်တစ်လုံးတည်ပေးလိုက်တာနော်တန်ဃာတော်များကဟင်အရင်တစ်လုံးတည်ပေးတာအဲ့ဒါလေးကိုကြွားရမှာဟုတ်ကလားဒါကိုတရဏဂုံကြွားတာဒီပင်လည်းဘာဝနာဆိုပြီးသုံးတာနေနဲ့ ဘာဝနာတော့ပွားများခြင်းမဟုတ်လားအင်းဘာလို့ပွားများရမှာလဲတရဏဂုံပွားရမယ်အဲ့တော့တို့တရားဓမ္မညာပွားတဲ့ကာလကျတော့ဘယ်လိုပွားရတော့ဘုဒ္ဓံတရဏံခေသာမိကိုပွားတဲ့ကာလကျတော့ဟောဘောဘဂဝါဣတိပိအရဟံဒါဘုဒ္ဓံတရဏံခေသာမိကိုပွားနေတာမဟုတ်လားဟင်အဲ့တော့ဘုဒ္ဓံတရဏံကိသာမိတဲ့သောဘဂဝါဣတိပိအရဟံလို့ဆိုလိုက်လို့ရှိရင်ဒါတရဏဂုံတစ်လုံးမဟုတ်လားဗျဟင်အဲ့တော့အဲ့လိုပွားလိုက်လို့တရဏဂုံ108လုံး ဖြစ်တဲ့ပရိတပပြည့်လို့ရှိရင်တရဏဂုံဘယ်နှလုံးနော်တရားရှင်လုံးဒီဒီတိုင်းနဲ့ဒါတရဏဂုံပွားနေတာဒါဗုဒ္ဓနုတ္တိကမ္မထာလို့ခေါ်တယ်ဟုတ်ကလားကမ္မထာရာကြတော့ဗုဒ္ဓနုတ္တိကမ္မထာဒါကိုပဲတရဏဂုံပွားတယ်ဟင်ဟုတ်ကလားဗျဟင်တခါယူတော့ဓမ္မန္တရဏကိသာမိအရာမှာပွားတဲ့ကာလကြတော့သူကခတော့ဟုတ်ကလားထိုနည်း၎င်းမယ်နော်ဟင်ဟုတ်ကလားဗျာယူတော့ငါသံဃာန္တရဏကိသာမိပွားတဲ့ကာလကြတော့သုပ္ပရိပါဏောတတရဏဂုံပွားနာမလား ဒါပညာတရဏဂုံလို့ခေါ်တယ်ဟုတ်ကလားဒါပညာတရဏဂုံမှရှိသေးနော်မှတ်မိကြလားအဲအရဟံဆိုတာဒါဘုရားသူကိုခံတော်မူလိုက်တော်မြတ်သွားဖရာဒါပညာတွေပဲမို့လားဖရာရှင်ကိုဂုံပြုတာဒါပညာမို့လားဖရာရှင်ရဲ့ဂုံကိုတင်စားလိုက်တာမို့လားဟင်ယူတာတော်ဥဖြူဟုတ်ကလားယူတာတော်ဥဖြူဆိုတဲ့နေရာဥဖြူရဲ့ရှေ့မှာရှိနေယူတာတော်ဆိုတာတွေကဒါသူ့ကိုပညာတင်တာမို့လားသူနဲ့ထိုက်တာနဲ့ဂုံတင်စားလိုက်တာမို့လားဟင်အရဟံဆိုတာဒါပညာတင်လိုက်တာတင်လေဟင် ဂုံတင်လိုက်တာထင်တယ်ဟုတ်ကလားပြီးအရဟံပူဇော်ထုကိုခံတော်မူတိုက်သောမြတ်စွာဘုရားအဲ့တော့ပူဇော်ထုကိုခံတော်မူတိုက်တယ်ဆိုတဲ့ဂုံလေးကဘာကြောင့်တင်တယ်လဲလူတွေနတ်တွေဗြမာတွေနဲ့သူမတူတန်အောင်ကျင့်ဆောင်ပြီးတကာလကာယတကားကဖြစ်ဖြစ်ဝစီတကားကဖြစ်ဖြစ်မနောတကားကဖြစ်ဖြစ်ဘယ်သောကာလမှဖိတ်ကွယ်ရာမရှိကိလေသာတို့ကိုစင်ကြယ်အောင်ဖေးကျော်တုတ်တင်နိုင်တဲ့သူရဲ့ကာယကံမှာ အဲတော်တိမှန်ကားမှုဝစီကာမတော်တိမှန်ကားမှုမနောကာမတော်တိမှန်ကားမှုအဲ့ဒီမှန်ကားမှုကိုအကြောင်းပြုပြီးအရဟံဆိုတာပေါ်လာတာထင်တယ်ဟင်ယူတာတော်ဥဖြူဟင်ဟုတ်ကလားဟုတ်ကလားဗျာဒီတိုင်းမဟုတ်လားအေးအဲ့တော့ဒီနေရာဂုံပွားနေရတာဒါပညာတရဏဂုံလို့ခေါ်တယ်ဒီဂုံကိုတို့တက္ကရာမကြီးကဘာလို့ပွားနေရတော့ခုနပြောတယ်တရားအားကောင်းလာအောင်လို့ဟုတ်ကလားဟင်ပညာတရဏဂုံနော်ဘာကြောင့်ပွားရတယ်လဲ တရားအားကောင်းလာအောင်လို့ပွားနာနာပါဗုဒ္ဓသောဘဂဝါဣတိပိအရဟံဗုဒ္ဓနုတ္တိကမထတွက်ခါတော်ဆိုလို့ချင်းတပါနုတ္တိကမထသုပတိပါနောဆိုလို့ချင်းအဲဒါကျတော့သံဃာနုတ္တိကမထဟုတ်ကလားကမထနဲ့ပြောရင်လေအဲ့တော့သောဘဂဝါဣတိပိအရဟံကာသုံးပါးနဲ့လုံအောင်သာပွားဟင်သောဘဂဝါဣတိပိအရဟံအတိဘကပူဇော်သူကိုခံတော်မူတိုက်တော်ဖရာပူဇော်မှုကိုခံတော်မူတိုက်တော်ဖရာနဲ့အဲ့လိုပွားလိုက်လို့ရှိရင်ကြာတော့ဒုဒကာဓမ္မကြီးများကိုကိုကိုမေးလာလိမ့်မယ်ဟင် ဟင်ကိုကိုကိုမေးလာလိမ့်မယ်အဲ့ဒါကိုကိုကိုမေးအောင်လုပ်နေတာဟင်ဟုတ်ကလားဘာကြောင့်ပူဇော်ထုကိုခံတော်မူထိုက်တာလဲဆိုတာကိုကိုကိုများမေးလိမ့်မယ်ဟင်ဟင်ပူဇော်ထုကိုခံတော်မူထိုက်တော်ဖရာဘုတော်ပူဇော်ထုကိုခံတော်မူထိုက်တော်ဖရာပူဇော်ထုကိုခံတော်မူထိုက်တော်ဖရာနဲ့အဲ့လိုအဲမိမိကနှုတ်တဲ့ရွာရွာဒီဟာလေးကိုမဆိုင်မတွနေရောညပါပွားနေလို့ရှိရင်မိမိကိုမိမိကပြန်မေးလိမ့်မယ်ဟင်ဟင်မိမိကိုမိမိကပြန်မေးပါဟင်တပားသူမေးတာဟုတ်ကလားဟုတ်ပါဟင် တပားသူကမေးလို့ရှိရင်တော့ကိုဖြေခြင်းမဖြေလို့ရတာဟုတ်ကလားဟင်တပားသူမေးကိုဖြေခြင်းမဖြေလို့ရတာကိုကိုကိုမေးတော့ကဲမဖြေခြင်းမနေလို့ရပါလားမရပါဘူးဟင်ရပါဦးမလားမရပါဘူးကိုကိုကိုမေးလာတော့မဲအဲ့ဒီတိုင်ဟင်ဘာဖြစ်လို့ပူဇော်ထုကိုခံထိုက်တာလဲဆိုတာမိမိကိုမိမိကပြန်မေးနေမယ်အဲ့ဒီကြမှာတို့တရားတော်များအဲစဉ်းစားကြည့်လိုက်ဩဖရာရှင်ကကာယကံမှုကိုကာယကံပေါင်းကြမှုကိုဒီလိုဒီလိုဒီလိုတွေတောင့်ထိန်သွားတာပဲဟုတ်ကလားဗျာ ကိုကိုကိုပြန်ဖြေလိုက်လိမ့်မယ်လေဟင်ကိုကိုကိုပြန်ဖြေမှထင်တယ်ဟောဝစီကနှုတ်မူရာမှာလည်းပဲဒီလိုဒီလိုဒီလိုတွေသူကစောင့်စည်းတော်မူပြီးတော့ကိလေသာရဲ့ထွက်ပေါ်ဖြစ်တဲ့လောဘဒေါသတို့ရဲ့ထွက်ပေါ်ဖြစ်တဲ့ဝစီကမှုကိုလည်းဒီလိုစောင့်ထိန်သွားတာကိုဟင်ဟင် မနောကံမှုကြံပြီးတဲ့နေရာမှာလည်းအဘိဓာနဲ့ဗျာပါဒမဖြစ်ရအောင်ဘုရားရှင်ကမနောကံပေါင်းကြမှုနဲ့ဒီလိုဒီလိုဆောင်ပြီးပြီးတော့ဒီမနောတကားကတသိန်းထွက်လာမဲ့ကိလေသာတွေကိုတတ်သွားတာကိုဒါကြောင့်ဘုရားရှင်ကပူဇော်သူကိုခံတိုက်တာပဲဆိုတာကိုကိုကိုပြန်ပြီးတော့ဖြေးလာလိမ့်မယ်ထင်တယ်ဟမ်ဟမ်အဲ့ဒီကြောင့်ကဘာဖြစ်မလဲငါလဲပဲဆိုကိုကိုကိုလည်းညှုပ်ပြန်ထိုးတော့မှထင်တယ်ဟမ်ဟုတ်ပါမလားဟမ်ဟမ်ဟုတ်ကလားကိုကိုကိုပြန်လည်းညှုပ်ထိုးမှထင်တယ်အဲ့ဒါ ဟင်ဘုရားရှင်ကဘာဖြစ်လို့ပူဇော်ထုခံတိုက်တာလဲသူဟာကာယကံဝစီကံမနောကံတောင်းကြမှုတွေကိုခုနပြောတဲ့အင်းကိရိတာတွေဝင်ရောက်ထွက်ထွက်ပြီးတော့မတောင်းကြနိုင်အောင်ခံရတကားကနေခံရတတိလေးနဲ့အပမာဒတတိနဲ့သူဟာထိမ့်သိမ့်ပြီးစောင့်စည်းသွားလို့ဒီကိရိတာတွေကိုအနိုင်ရသွားတာအဲ့တော့ငါလဲပေးသူကိုကိုကိုလည်းညှို့ပြန်ထိုးလိမ့်မယ်ဟင်အဲ့ဒီကြောင့်ဘုရားလောင်းတင်လိုက်ပါမို့လားဟင် ဟုတ်ကလားဟင်ဖျားလားတယ်အဲ့ကြောင့်မလိုက်မယ်တင်တယ်အေးအဲ့ဒီကြောင့်မှဖျားလားတယ်တဆင့်လုံးရအောင်လို့ဒီပညာတရဏဂုံဝါနေရတာဟုတ်ကလားကျတို့ကတော့ဥပသရသမารိမဟုတ်လားဟင်ဝိသဒနာဝတ္တမေအပနာသမารိကိုသွားဖို့ရတယ်ဒါဟုတ်သမารိရဲ့အခြေခံလောက်တာမဟုတ်လားဟင်ဟုတ်ကလားလားတို့ဘာနဲ့ပြောရင်တော့ဒါသမထမဟုတ်လားဟင်သမထရာမှာဒီတရဏဂုံကိုပွားနေရတာဝိပဿနာရာရောက်တော့တရဏဂုံပွားရုံနဲ့ဝိပဿနာမဖြစ်နိုင်ဘူးဟင်ဟုတ်ကလားဗျဝိပဿနာကြတော့ကိုယ်ခန္ဓာကိုရှုရမှာတို့လည်းပဲဆိုပြီးတော့ဟင်ဟုတ်ကလား ဟဲ့ကိုကိုကိုအဲကြောင့်မှပြန်ပြီးတော့ဆုံးမရမှာဗျာဒါကြောင့်မို့ဒီပညာတရဏဂုံကိုပွားရတာသဘောပေါက်လားပညာတရဏဂုံဟောသောဘဂဝါဣတိပိအရဟံဆိုတဲ့တရဏဂုံပွားရခြင်းရဲ့အကြောင်းဟုတ်ကလားတို့ကလို့အဲ့လိုသောဘဂဝါဣတိပိအရဟံနဲ့ကာယကံကလည်းပရိလုံးကိုင်းထားမယ်ဝစီကံကလည်းအင်းခုနကပြောတဲ့ဂုဏောဘွားနေမယ်မနောကံကလည်းတလုံးထိတလုံးပြီးအဲ့ဒီနေရာမှာတတိလေးကတ်ထားမယ်ဆိုရင်ဟောဟင် ကာယကံကတော့လောဘဒေါသရဲ့အမွေတာနောက်တာကြောင့်တောင်းကြမှုရှိပါဦးမလားဝစီကံကတော့လောဘဒေါသကြောင့်တရားနှစ်ပါးကြောင့်တောင်းကြမှုရှိပါဦးမလားမနောကံကတော့လောဘဒေါသအမွေတာနှစ်ပါးကြောင့်တောင်းကြမှုရှိပါဦးမလားလုံးပြီလေကံသုံးပါးမလုံးဘူးလားအဲ့ဒီကြမှာတော့ကလောဘဒေါသကြောင့်ထွက်ကျူးလွန်နိုင်တဲ့ပါဏာတိပါဒသားတဲ့အဲကြက်ဒီဝတိဘဲတွေတတ်တဲ့ဟာမျိုးတတ်ပါဦးမလားတခါကြီးဟင်လုံးမသွားဘူးလားသီလဟင်အဲ့တော့ဒီသီလ အဲသင်ကျင်ဖို့ရအတွက်ဒီတရဏဂုံนี่အရေးမကြီးဘူးလားကြီးပြီနော်တဘောပေါက်ပလားဟင်တရဏဂုံဘွားဘွားဘွားนี่ဘာကြောင့်ဘွားရဲကွာတဘောပေါက်ပလားဗျာပေါက်ပြီနော်အေးအဲ့လိုဘွားရတာရဲ့ဒါကပညာတရဏဂုံလို့ခေါ်တယ်နော်ပရမတရဏဂုံကြတော့တို့တရားဓမ္မများခုအားထုတ်နေတဲ့ဝင်နေထွက်တယ်နဲ့မရှုမှတ်ဘူးလား ဟင်ဟင်မှတ်ကြဘူးလားဝင်နေထွက်တယ်နဲ့အာနာပါနာနုတ္တိကမ္မထာဆိုသူလည်းကမ္မထာလေးပဲလဲပါလာမို့လားဒါလည်းတရဏဂုံပွားနေတာနော်ဝင်နေဆိုတဲ့နေရာဝင်မှုသဘောလေးကိုမှတ်နာမို့လားဟင်ဝင်တဲ့နေရာမှာကယုံနာနှစ်ပါးတို့ရဲ့ဖြစ်ပြမရှိဘူးလားဝင်ရုပ်ဖြစ်တော့ဝင်သီလေးပေါ်လာလိမ့်မယ်ဟုတ်ကလားဝင်ရုပ်ဆုံးတော့ဝင်သီလေးဖုံးသွားပြီဝင်တဲ့နေရာမှာလည်းယုံနာနှစ်ပါးရဲ့ဖြစ်ပြတင်တယ် ဟင်ထွက်ရုပ်ဖြစ်တော့ထွက်သီးလေးပေါ်မလာဘူးလားထွက်ရုပ်ဆုံးတော့ဟောဗျာထွက်သီးလေးဆုံးမသွားဘူးလားအဲ့တော့ထွက်လေတစ်ချက်မှာလည်းပဲယုံနာနှစ်ပါးရဲ့ဖြစ်ပြမရှိဘူးလားဟင်အဲ့ဒီယုံနာနှစ်ပါးရဲ့ဖြစ်မှုပြက်မှုသဘောလေးကိုနှလုံးသွင်းဆံညာတကားဘောက်ကနေတတိလေးကားပြီးနှလုံးသွင်းဆင်ခြင်နေတာလေးဟာဒါဓမ္မတရဏကိစ္စမေးမို့လားဟင်ဓမ္မဝင်ရောက်တာတော်သဘောကိုတရဏဝင်နဲ့ဝင်နဲ့လို့မပြအောင်မေးတော့အားဖြင့်ကိစ္စမေးဖိဘာကပါ၏ ဘယ်နေရာကဖိယကာယမှာတော့နာသီပြာထိတ်ကဘာနဲ့ဖိယကာယမှာတော့အပမာဒတတိနဲ့ထွက်တော့ဟောဗျာဒီတိုင်းမဟုတ်လားဟင်ဒါကအဲကမ္မထမ်းထိုင်လုံးကာလာဟုတ်ကလား အဲ့တော့ဒီလိုမွားနေတဲ့ကာလဝင်နေထွက်တဲ့နဲ့ယုံနာနှစ်ပါးလေးပေါ်တတိကတော့ရှုမှချင်းအပြင်ကံသုံးပါးကာယကံဝစီကံမနောကံပေါင်းချမ်းလို့ရပါအောင်မလားမရပါဘူးလောဘဒေါသအမွေဒါနှစ်ပါးဝင်နိုင်ပါအောင်မလားအဘိဓါပြပါရတယ်လေသူတို့အဘိဓါနဲ့ပြပါရဆိုတဲ့လောဘဒေါသနှစ်ကောင်ဝင်ရောက်ပြီးမမွေနိုင်လို့ချင်းဒီဒီလားမစင်ကြဘူးလားအေးဒါပရမတရဏဂုလို့ခေါ်တယ်ဟုတ်ကလားထိုနည်း၎င်းမဲ့တို့တရားဓမ္မကြီးများအဲခုလိုတရက်ခွေမှာအာမထုတ်တဲ့အချိန်မှာ အဲမြင်မှုတစ်ခုပေါ်မလာဘူးလားအပြင်ဘက်တော့မြင်တဲ့နေရာမှာရောယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြက်မှုမရှိဘူးလားဟင်ကြားတဲ့နေရာမှာရောနာတဲ့နေရာမှာရောစားတဲ့နေရာမှာရောတွေ့တဲ့နေရာမှာရောတွေးနေတဲ့နေရာမှာရောဟင်အဲ့ဒီနေရာမှာမြင်ရင်လည်းမြင်မှုသဘောလေးဟုတ်ကလားဟင်မြင်မှုသဘောလေးဆိုတော့အဲ့ဒီမြင်မှုသဘောလေးအပေါ်မှာအင်းကျွတ်တို့ အဲဆံညာတကားကနေတတိလေးနဲ့ကားပြီးအဲနှလုံးယုံနာနှစ်ပါးရဲ့ဖြစ်ပျက်ကိုဆင်ခြင်နေတာဒါပရမတရဏဂုံနေနော်ဟုတ်ကလားဒါဓမ္မတရဏဂုံမို့လားဓမ္မဆိုတာသဘောလေးပဲမဟုတ်လားဟင်မြင်တဲ့နေရာမှာလည်းသဘောလေးမဟုတ်လားဟင်ကြားတဲ့နေရာမှာရောနားတဲ့နေရာမှာရောဟင်စားတဲ့နေရာမှာရောတွေ့တဲ့ထိတဲ့နေရာမှာရောဟင်တွေးတဲ့နေရာမှာရောအဲ့ဒီသဘောလေးတွေမြင်တဲ့နေရာတဲ့သူသဘောသူဆောင်မြင်နေတဲ့ယုံအထင်းယုံတဲ့အကြည့်တာကလေးနဲ့လေဟင် သူတို့တိုက်ခိုက်မှုရောက်ဖြစ်ပြနေတဲ့ဘော်လေးမှာယုံနာနှစ်ပါးတို့ရဲ့ဖြစ်ပြမှုဘော်လေးမှာအဲတတိလေးကားပြီးဆံရတကားဘောက်ကနှလုံးသွင်းဆင်ခြင်နေတာဒါဓမ္မတရဏကိစ္ဆာမိမို့လားဓမ္မမြင်မှုသဘောလေးပေါ်မှာတရဏအဲနှလုံးသွင်းပြီးတော့ဟောကိစ္ဆာမိအဲမျက်လုံးထိပ်ကတတိလေးကားပြီးဆင်ခြင်နေတာတင်လေဟင်ဒါဓမ္မတရဏကိစ္ဆာမိမို့လားတခါကြီးအဲ့တော့ဒီပရမတရဏကုံပွားတဲ့နေရာကြတော့တရဏကုံသုံးပါးမှာအဲ့ဒီအလေကဖြစ်တဲ့ဓမ္မတရဏကိစ္ဆာမိကနေပွားရတယ် ဟုတ်ကလားဗျာမှတ်မိဗလားဒီဓမ္မန္တရဏကိစ္ဆာမိကိုပွားပါဟုတ်ကလားရင်းရင်အဲ့ဒီဓမ္မယုံနာနှစ်ပါးရဲ့ဖြစ်ပြတွေးလိမ့်မယ်ကြားတဲ့နေရာမှာလဲမွန်ဟောတာအားကောင်းလာရင်ယုံနာနှစ်ပါးရဲ့ဖြစ်ပြတွေတွေးပါလိမ့်မယ်နာတဲ့နေရာမှာရောဟင်မတွေးနိုင်ဘူးလားဟင်သားတဲ့နေရာမှာရောဟင်တွေးတဲ့ဖြစ်တဲ့နေရာမှာရောဟင်တွေးတဲ့နေရာမှာရောတွေးနိုင်တယ်နော်ဒီအဲ့ဒီမှာတွေးလာလို့ရှိရင် ဒီကမြင်မှုသဘောလေးတွေ့လာလို့အဲ့မြင်မှုရဲ့ဖြစ်ပျက်ကလေးမြင်လာလို့ရှိရင်ပညာတွေဝင်နိုင်ပါဦးမလားပညာမဝင်လို့ရှိရင်ပညာနောက်ကနေကပါဠိဘာသာရှိတဲ့ကြိုက်တယ်မကြိုက်ဘူးဆိုတဲ့လောဘဒေါသတရားနှစ်ပါးရော ဟင်ဒေါဝဒေါတာအကြောင်းတရားနှစ်ပါးမပါလို့ရှိရင်ကာယကံတောင်းကြမှုဝစီကံတောင်းကြမှုမရှိသဖြင့်တိလမတင်ကြဘူးလားပါဏာတိပါဒအစရသိခါဘုရားကျူးလွန်အောင်မလားကျူးလွန်ပါဘူးအေးဒါပရမတရဏဂုံလို့ခေါ်တယ်ဟုတ်ကလားသူကလူတိုင်းတရဏဂုံပွားလိုက်လို့ခုနပြောတဲ့ကာယကံတောင်းကြမှုဝစီကံတောင်းကြမှုလွတ်သွားလို့ရှိရင်တိလဝိတ္တုတွေမဖြစ်ပြီဘူးလားဟင် ဟင်ဖြစ်ပါရဲ့ကာယကံတောင်းကြမှုဝစီကံတောင်းကြမှုဆိုရဲအပြင်ကအဲနှစ်ပါးကငြိမ်သက်သွားလို့ရှိရင်အတွင်းကနေပြီးတော့အဲချုပ်ကင်ပြီးတော့အမိန်ပေးနေတဲ့မနောကံကောသူလှုပ်ရှားနိုင်ပါဦးမလားသူခိုင်းတရားမှမရှိတော့ပဲပဲသူ့သွားခိုင်းမလို့ကာယကံကလည်းသူခိုင်းလည်းမလုပ်တော့ဘူးဟင်ဝစီကံကရောဗျာ လုံတော့ဘူးသူခိုင်းတရားမရှိဘူးသူခိုင်းမလို့သူကိုယ်ငောင်းဝင်ထွက်လို့ရသလားမရဘူးအဲ့တော့သူလည်းညင်တော့ဟာဟင်ဟင်မနောကမောင်ညာမှုညင်သွားရင်စိတ်တော်ဝိတ္တုတမာတိဖြစ်မလားဘူးလားဟင်တမာတိဖြစ်လာလို့ရှိရင်စိတ်ငြိမ်သွားလို့ကိုရှုွက်ထဲမှာကိုအပီလေးကပ်နေပြီဆိုလို့ရှိရင်ဒီယုံနာနှစ်ပါးရဲ့ဖြစ်မှုပြမှုကိုကွဲကွဲပြားပြားခြားခြားနာနာမသိနိုင်ဘူးလားဟင်နာမရူပပရိသေရညာတက်မသွားဘူးလားအဲ့ရနေတက်သွားလိုက်တတိအားကောင်းတဲ့ဒီတိုင်းနဲ့တက်အဲ့ရနေပြီးတော့ညာနေဆင်းဆင်းဆင်းဆင်းတက် ဖင်းဖင်းဖင်းဖင်းတက်လိုက်လို့ရှိရင်နောက်ဆုံးခုအဲ့ဒီနာယုံနဘာပိုင်းချပြီးတဲ့အချိန်ကသာပြီဒါတွေကကျင့်ကိုကျင့်မှသိရတဲ့အတွက်ဒါအဲကျင့်စဉ်လို့ခေါ်တယ်ပฏิပါလို့ခေါ်တယ်ဟုတ်ကလားဗျကျွတ်တို့သာကတော့ဘာဝနာမယညာလို့ခေါ်တယ်ကိုကိုယ်တိုင်အားထုတ်မှသိနိုင်တဲ့ညာနေမှုဘာဝနာမယညာကိုလည်းခေါ်တယ်ဟုတ်ကလားဗျအဲ့ဒီဘာဝနာမယညာဆုံးလို့ပฏิပါဆုံးလို့တို့တရားဓမ္မညာယုံနာနှစ်ပါးရဲ့ဖြစ်မှုဖြစ်ပြမတအငိမ့်တကြီးကိုရတဲ့ကာလဟုတ်ကလား နိရောဓယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြက်မှုခြုံငိမ့်ပြီးနိရောဓကိုထိုက်တဲ့ကာလကြရင်ပฏิဝေဒဆိုတာထိုက်သွားပြီဟုတ်ကလားဗျပฏิဝေဒထိုက်မသွားဘူးလားတိစ္ဆာလေးပါထိုးထွင်းမြင်တဲ့ကာလလေအဲ့ဒီတိစ္ဆာလေးပါထိုးထွင်းမြင်လိုက်လို့ဓမ္မတရဏဂုံဆိုတဲ့ဒီတရဏဂုံတီတာနဲ့တပြိုင်နဲ့ထဲဘုရားကဖျားရှင်ရဲ့ဂုံတတ်တည်တဲ့မြင်ပြီးသားကြီးဗျဟင်ဟင်ဘုရားတရဏဂုံဆိုတဲ့ဖျားရှင်ရဲ့သမုဒ္ဒညာတော်ကြီးရဲ့အသွမ်းတတ်တည်လည်းမြင်ပြီးသားဟင် တန်ခါရဲ့ပုပ္ပရိပါဏဆိုတဲ့တန်ခါရဲ့အစွမ်းတတ်တွေလည်းမြင်သွားပြီဟင်ဟင်ပฏิဝေဒဆက်လိုက်လို့ဓမ္မတရဏဂုံတီလို့ရှိရင်ဗုဒ္ဓနဲ့တန်ခါကအလိုလိုနေရင်ပါမသွားဘူးလားအဲ့တော့ပฏิဝေဒဆိုင်လို့သစ္စာလေးပါမျက်မှောက်ပြုတဲ့ကာလတရဏဂုံသုံးပါးတီမသွားဘူးလားဟင်တရဏဂုံသုံးပါးမြဲမသွားဘူးလားတရဏဂုံသုံးပါးမြဲသွားလို့ရှိရင်အဲ့ဒီနေရာမှာဆံရသီလတွေအသက်နဲ့လဲပြီးကိုကာကွယ်သွားပြီဟင်တရဏဂုံမြဲတော့သီလမမြဲဘူးလားဟင် ဟုတ်ကလားဓမ္မတရဏဂုံကိုရှင်းဦးစွာအင်းအင်းပွားများရမယ်အဲ့လိုဓမ္မတရဏဂုံကိုခုနပြန်မြင်တဲ့နေရာလဲမြင်တဲ့ယုံနာနှစ်ပါးတို့ရဲ့ဖြစ်ပြဲဟုတ်ကလားကြာရနာရသာရတွေ့ရတွေ့ရအဲ့ဒီနေရာမှာလဲယုံနာနှစ်ပါးတို့ရဲ့ဖြစ်ပြဲခုလိုအာနာပါနာနုတ္တိကမ္မဋ္ဌာန်သိပြတဲ့နေရာမှာလည်းပဲ အဲဝင်တဲ့နေရာမှာဝင်လေးထွက်လေးနှစ်ပါးမှာယုံနာနှစ်ပါးတို့ရဲ့ဖြစ်ပြဲဟုတ်ကလားဒါလေးတွေကိုနှလုံးသွင်းဆင်ခြင်နေတာလေးဟာအဲ့ဒါဓမ္မန္တရဏကိသာမိဆိုတဲ့တရဏဂုံကိုတခါကြီးတို့ကောင်းထဲပေါ်နေတာဟင်ဟင်အဲ့လိုပေါ်လိုက်တော့ခုနယုံနာဓမ္မတို့ရဲ့ဖြစ်ပြလှုပ်ရှားမှုကိုမြင်နေလို့ရှင်သသသောပရမတရဏဂုံသွားမြင်မနေပြီဘူးလားဟင်သသသောပရမတရဏဂုံမို့လားဟင်ဝင်လေးရဲ့လှုပ်ရှားဖြစ်ပြမှုလေး ဟင်ရုပ်တို့ရဲ့ဖော်ပြန်ဖြစ်ပြမှုနာမ်တို့ရဲ့ဖော်ပြန်ဖြစ်ပြမှုကတခါရောအဲ့ဒီမှာပရမသဘောတွေတော့မမြင်နိုင်ဘူးလားဆဆတော့ပရမသစ်ဓာတ်နှစ်တွေလေဟင်အဲ့ဒီပရမသစ်ဓာတ်နှစ်တွေကိုမြင်ရာအကြောင်းဖြစ်လို့အာနာပါနနုပတိကမထာမသည်မြင်ရာကြားရာနာရာသားရာတွေ့ရာတွေ့ရာတို့သည်ဒါပရမတရဏဂုံလို့အကျမ်းစာအားဖြင့်ပြောရတယ်သဘောပေါက်ပလားဟင်တရဏဂုံပွားတာလေဟင်တရဏဂုံဘလောက်ရေးကြည့်လဲဗျာရေးကြည့်ရတယ်ဗျာဟင် အေးတရဏဂုံကိုအဲ့လောက်စီပွားကြရမယ်အဲ့တော့ဒီတရဏဂုံကိုခုနကပွားတဲ့နေရာမှာလောဘဒေါသအကြောင်းတရားနှစ်ပါးတို့အဲငြိမ်သက်ရာမှဒီခြုံငင်းရာသို့ရောက်သွားအောင်လို့ပွားရတယ်ဆိုတဲ့တရဏဂုံပွားခြင်းအကြောင်းကိုသဘောပေါက်တာနော်ဟင်ပေါက်ပလားဗျာပေါက်ပြီနော်ဒီအဲ့ဒီပေါက်တဲ့နေရာမှာတရဏဂုံဆိုတဲ့နေဒီတရဏဂုံကိုဘာကြောင့်ပွားရလဲဒီနေရာမှာမြင်မှုကြားမှုနေရာလေးမှာရှေးဥစွာတယုတ်ကလေးတစ်ခုထုတ်ပြတယ် ဂုံဆိုတာလေးကိုအရင်ထုတ်ပြတော့ဟင်ဟိုဗုဒ္ဓရဲ့ဂုံဓမ္မဂုံတာငါဂုံဆိုတဲ့နေရာမှာဗုဒ္ဓရဲ့ဂုံကိုတခါကြီးတို့မြင်နိုင်မှာမဟုတ်သေးဘူးဟင်မြင်နိုင်မှာမလားဗျတာငါဂုံကောမြင်နိုင်သေးဘူးနော်ဗုဒ္ဓဆိုတာသမ္မုဒ္ဒညာရဲ့အသွမ်းတတ္တိကိုမြင်ဖို့ရာဆိုတာပฏิဝေဒဖိုက်မှာတခါကြီးတို့မြင်နိုင်မယ် ဟင်ဟုတ်ပါလားဗျာတန်ဃာရဲ့အစွမ်းတတ္တိဆိုတဲ့ဒီဂုံလေးကိုမြင်ဖို့ရလဲပဲတခါကြီးတို့ပฏิဝေဒထိုက်တဲ့နေရာကြမှာမြင်ပါရဲ့ဟုတ်ကလားအဲ့တော့ဒီဓမ္မရဲ့ဂုံလေးကိုရှင်းဥစွာသဘောပေါက်အောင်ရှင်းပြသူဟင်တခါကြီးတို့ဝက်သားများမစားဘူးလားဟင်ဝက်သားစားဘူးတလားစားဘူးအဲ့ဒီဝက်သားစားတဲ့ကာလဝက်သားရဲ့အရာသာလေးဟာဘယ်လိုနေတယ်လဲဟင်ဆိုပါရဲ့ ချိုးယုံနေမလားဤတယ်ချိုးတယ်ဆိုတာကအများကြီးကြက်လဲချိုးတာပဲဘဲလဲချိုးတာပဲဤတယ်ဆိုတာဝက်တစ်ကောင်ပဲရှိတယ်လူရင်းဖြေလိုက်ရင်ဒါပြီးရောပဲဟုတ်ကလားဟင်ချိုးတယ်ဆိုတော့လုံးမနေဘူးလားကြက်လဲချိုးတာပဲဘဲလဲချိုးတာပဲဤတာကြတော့ဝက်တစ်ကောင်ပဲဤတယ်ဟင်ဤဘူးလားဟင်ဒီဝက်သားသားလိုက်ရင်ရတာလေးပဲလို့နေတယ်လေဤတယ်ဤတယ်ဆိုတာလေးဟာဝက်သားရဲ့အစွမ်းတတ်တယ်ဒါဂုံပဲသူ့ရဲ့ဂုံပဲဟင်ဝက်သားရဲ့ဂုံကဘာရှိတော့ဤတဲ့ဂုံ တာမယာတိရဲ့ဂုဏ်ကရောငရုတ်တိရဲ့ဂုဏ်ကရောဟင်ထန်းရဲ့ခဲရဲ့ဂုဏ်ကရောအဲ့ဒါဂုဏ်ပဲသူရဲ့အဖွမ်းတတိကိုခေါ်တာဟင်ဒါသူရဲ့ဂုံမလားရိုးတဲ့သူကရိုးဂုံမရှိဘူးလားမရှိပါဘူးမိုက်တဲ့သူကကောမိုက်တဲ့ဂုံရှိပါဘူးအေးအဲ့ဒါဂုံမဲ့လေသဘောပေါက်ပလားဂုံဆိုတာလေးကိုအရင်သဘောပေါက်အောင်နားထောင်တာဟင်တရဏကိုတော့မှထားအောင်ဟင်ဂုံဆိုတာအဖွမ်းတတိလေးကိုခေါ်တာတယ်ဟင်ဟုတ်ကလားရိုးတဲ့သူကကောရိုးတဲ့ဂုံမေးဟင် မိုက်တဲ့လူကရောမိုက်တဲ့လူခုဝက်သားကြတော့ဘယ်ကုန်ကြည့်ရောဤတဲ့ကုန်သူ့ဟာလာကြည့်တယ်ဟုတ်ကျန်တဲ့အသားတွေမှာရှိသလားမရှိပါဘူးဒါသူ့ကုန်ပဲဒီကုန်လေးကသူ့ရဲ့တတ္တိမဟုတ်လားဒီတတ္တိတွေကဂုံကိုခေါ်နေတာဒီအစွမ်းတတ္တိတွေကိုဂုံလို့ခေါ်နေတာဟုတ်ကလားဒီဤတဲ့အစွမ်းတတ္တိတွေကဂုံဟုတ်ကလားဒီဂုံကိုတခါကြီးတို့ကျွတ်တို့အဲနှလုံးသွင်းဆင်ញင်တာတရဏမလားဟင်ဟင်ဒီဤတဲ့ဟာအရာလေးကိုဝါတဲ့ကာလဝါတယ်ဝါတယ်နဲ့မှားရင်းနဲ့ဒီ ဝတ်သားလေးရဲ့ဤဓာတ်တဲ့အသွမ်းတတိဂုံသဘောလေးကိုတတိလေးနဲ့ကာပြီးအပမာဒတတိနဲ့သူ့တကားဆိုလို့ချင်းရှာတကားမဟုတ်လားတကားကြီးဟင်းဆံရတကားကနေပြီးကာပြီးမှနေအဲ့ဒီမှာရှာကြည့်တာကလေးနဲ့ဤဓာလေးနဲ့လေဟင်ဟင်ဒီအကြည့်ဓာတ်ခံလေးပေါ့ဤရဲ့ရတာလေးကဖြတ်ပြေးလိုက်တဲ့အခါအရေးရောင်လေးလာပြီးပေါ်လာအဲ့ဒီမှာဤတဲ့ဤတဲ့နဲ့ဖြစ်နေလိမ့်မယ်ဟုတ်ကလားဟင်ဒီဂုံလေးကိုနှလုံးသွင်းထင်ခြင်းနေတာအဲ့ဒါတရဏဂုံပဲဟင် ဝက်သားရဲ့ဂုံတတိကိုဤတဲ့တတိလေးရဲ့ဖြစ်ပျက်ကိုမြင်အောင်နှလုံးသွင်းနေတာမို့လားအေးဤဘုံဤနီးလေးလေသဘောပေါက်လားဒါတရဏဂုံမို့လားပရမတရဏဂုံပြောနေတာနော်သဘောပေါက်လားဘာဖြစ်လို့ဒီတရဏဂုံကိုဆင်ញင်ရတော့ဆင်ញင်တဲ့နေရာဟောနှစ်ဖက်ကိုတို့ပြောကြအောင်လို့ဒီတရဏဂုံရဲ့ဟောလက်ဝဲဘက်မှာတစ်စုံရှိတယ်လက်ရဘက်မှာတစ်စုံရှိတယ်ဟင်ဒီဂုံလေးကိုနှလုံးမသွင်းရင်မလိုချင်ဘူးလားဟင်မသားချင်ဘူးလားသားချင်ပါ ဒီကုံလေးကိုတို့ကြိုက်တတ်တဲ့တကားကြီးများဒီကုံလေးကိုနှလုံးသွင်းမထင်ရင်ပဲနဲ့မစားအဲစားလို့ရှိရင်ကြိုက်ထိတ်မပေါ်ဘူးလားပေါ်ပါဗျာကြိုက်ရင်ဒီကုံလေးပေါ်ကြိုက်တဲ့အတွက်ကာမဂုံကိုသွားလိမ့်မယ်ကာမကဘာလို့ကြိုက်တာဂုံကဘာလို့ခုနဣရတတ္တိလေးဒီဣရတတ္တိလေးပေါ်ကြိုက်နေတာကိုကာမဂုံလို့ခေါ်တာဟင်အာယု၅ပါးကာမဂုဏ်တရားတော့ပြောဦးတယ်မို့လားဟင်ဟင် ဟုတ်ကလားဟုတ်ပါပါဟင်အဲ့တော့တကယ်လို့သာဒီဤဓာတ်တဲ့ဂုံတတိလေးအပေါ်ကိုနှလုံးသွင်းဖြစ်မှုပြက်မှုဤဓာလေးရဲ့ခုနကရှားကြည့်တကလေးပေါ်မှာလှုပ်ရှားဖြစ်ပြက်မှုကိုနှလုံးသွင်းမခင်ချင်နိုင်လို့ရှိရင်တို့တကကြီးများကြိုက်လာလိမ့်မယ်ကြိုက်လာရင်ဘယ်ထဲသွားမလို့ကာမဂုံနဲ့ဝင်သွားမယ်ဟင် တကယ်၍ဒီဤဓာတ်တဲ့အရာဝတ္ထုလေးကိုနှလုံးသွင်းဆင်ခြင်လို့သူရဲ့ဖြစ်မှုသဘောပြက်မှုသဘောလေးထိအောင်မြင်လိုက်လို့ရှိရင်အာဤဓာဆိုတာလည်းပဲအဲတကယ်ကောင်းတဲ့အလုံးတရားရှိတာမှမဟုတ်ပဲအဲကြာရဲ့ဤဓာတ်ခံလေးပေါ်မှာဤတယ်ဆိုတာလေးဟာအရေးအငွေ့များနဲ့သူကဖြတ်သွားပြီးကြောက်သွားတာပဲသဘောပဲရှိတယ်လို့သိလိုက်ရင်ဟင်ဟင်ဒီကုံလေးဟာတကယ်အကောင်းထဲအလုံးတရားမရှိဘူးအစွမ်းတတ္တိလေးကသဘောပဲရှိတယ်လို့သိလိုက်လို့ချင်းဓမ္မကုံပဲပြောင်းသွားအောင်လား ဟင်ဒီကုန်ကြီးကဓမ္မပြောင်းသွားပြောင်းပါလေကာမမသည်ဓမ္မတို့ပြောင်းသွားအောင်လို့ဈာကတရဏဈာခံပြီးပွားနေတာသဘောပေါက်ကြလားဟင်ဒါတရဏကုံပွားနာမဟုတ်လားဟင်ဟင်သဘောပေါက်လား ဓမ္မတရဏကိစ္ဆာမိကိုသွားနေတယ်ထင်တယ်ဒါဓမ္မတရဏကိစ္ဆာမိဒါပဲမဟုတ်လားသဘောပေါက်သလားဒီကုံဤရဆွဲဂုံတတိတိကတကယ်မှအကောင်ထဲလုံးတရားမှမကြည့်ပဲအကြည်ဓာတ်ခံပေါ်မှာသူဖြတ်ပြေးဖြတ်ပြောက်ပြီးဤတယ်တိတယ်ပြောက်သွားတယ်ဤတယ်တိတယ်ပြောက်သွားတယ်အဲ့ဒီမှာယုံနှစ်ခုထိအတိတစ်ချက်ပေါ်ယုံနှစ်ခုထိအတိတစ်ချက်ပေါ်လဲအဲ့ဒီမှာကိုယ်ရှိမှရင်ဖြတ်ကနေဖြတ်ကနေပြောက်သွားတာတွေတွေ့နေတယ်ဟင် အဲလိုတတုံးပြီးတတုံးတတုံးပြီးတယုတ်တခါတည်းတခါဝါလိုက်တခါဤတခါပြီးတခါပြောင်းနေသူ့အသုံးနဲ့သူတခါတည်းရှင်းငနေရှင်းငနေသွားလို့ရှင်ဩဤတယ်ဆိုတဲ့ဂုံလေးတတ္တိလေးကလည်းပဲတကယ်အကောင်ထဲလုံးတရားမှမရှိပဲသဘောပဲလို့ဒီဂုံလေးပေါ့ကိုမှတ်ချက်ချနိုင်ရင်ဘယ်ရောက်သွားမလို့ဓမ္မကိုဟင် ဟင်ဓမ္မကိုရောက်မသွားဘူးလားဟင်အဲ့ဒီကြမှာလိုချင်သိရှိပါအောင်လားကာမကုံကြောက်မသွားဘူးလားဒီကုံလေးပေါ့လိုချင်တဲ့ကာမကြောက်မသွားဘူးလားဒီကာမကုံကြောက်လို့ဓမ္မကုံရောက်မသွားဘူးလားအေးအဲ့ဒီကာမကုံမတွေဓမ္မကုံလို့ကြောင်းဖို့ရတဲ့ဒီကုံလေးပေါ့တရဏဆိုတဲ့တရဏကုံလို့ပြရတာဟင် သဘောပေါက်လားအေးအဲ့လိုတရဏဂုံလုံးလိုက်လို့ဒီပေါ်မှာလောဘဒေါသကြိုက်တယ်ဆိုတဲ့ကာမမဖြစ်တော့ရှင်ဒေါသကောဝင်နိုင်ပါဦးမလားလောဘဒေါသနှစ်ပါးဝင်မလာလို့ရှိရင်ဒီဝတ်သားနဲ့အကြောင်းပြုပြီးဖြစ်တဲ့ပါဏာတိပါဒကံနဲ့ကျိုးလွန်နိုင်ပါဦးမလားဝက်ကိုမြင်တဲ့နေရာကရောကျိုးလွန်နိုင်ပါဦးမလားကြားတဲ့နေရာကရောအဲဝဲရဲ့နံလေးနံတဲ့နေရာကရောဝဲကိုကင်နဲ့ထိတဲ့နေရာကရောသွားပြီအာယုံ၅ပါးလုံးလုံမသွားဘူးလားဟင် ဒီဂုံလေးဒီခုနဤတဲ့ဆိုတဲ့ဂုံလေးကတကယ်သိကြည့်တော့အကောင့်ထဲအလုံးတရာရှိသလားမရှိဘူးနော်တကယ်သဘောလေးပဲရှားလို့ဖွေလို့ရသလားတကယ်လည်းမရဘူးဒီသူသဘောရဲ့သူသူသဘောသူဆောင်ပြီးဒီမှာဖြစ်ပြက်သွားတာကိုမြင်းနေလို့ရှိရင်ယုံနာနှစ်ပါးရဲ့ဖြစ်မှုဒီဤတဲ့ဘော်လေးအကြောင်းပြုဖြစ်နေလို့ရှိရင်ဒီဝတ္တဘော်ကိုသွဲလာမှုဖြစ်ပါဦးမလားအဗျာမဖြစ်တော့လုံးပြီဘောသီလာဝိသုဒ္ဓဟင်ဒါပရမတ္တရဏဂုံမဟုတ်လားပရမတ္တရဏဂုံကသဘောပေါက်အောင်ပြောတာဟင်ဟင်တရဏဂုံဘာကြောင့်ပွားရတဲ့တော့ ကာမဂုံမသည်ဟင်ဓမ္မဂုံတို့ပြောင်းကျင်လို့ကြားတာတရဏဂုံဆိုတာဒီဂုံလေးပေါ်ကိုနှလုံးသွင်းဆင်ခြင်ရတယ်သဘောပေါက်ပလားဟုတ်ပါဘူးအေးအဲ့လိုနှလုံးသွင်းဆင်ခြင်လိုက်လို့သူ့သဘောသူဆောင်တာသိလို့ရှိရင်ဘယ်လာတောင်းကြတော့မလို့ဟုတ်ကလားဗျာအေးအဲ့တော့တို့ဒီနေရာလေးမှာမှတ်မိလောက်တဲ့ဥပမာလေးပြောကြအောင်စို့ကျွတ်တို့ဒီဟိုခိဒီဟိုပြီးမှာ ရောဟဏီဆိုတဲ့ရွာကြီးတစ်ရွာရှိအဲ့ရောဟဏီဆိုတဲ့ရွာကြီးမှာလဲကုံမယ်တယောက်ကအဲကျွတ်တို့မွေးထားတဲ့ခိုင်နွားကြီးထဲမှာဓာထာဆိုတဲ့ခိုင်နွားကြီးတစ်ကောင်ရှိတယ်တကားကြီးဟဲ့အဲ့ဒီဓာတာဆိုတဲ့နွားကြီးကိုအဲနှစ်ပေါင်းများစွာခိုင်းပြီးလဲကုံတွေကလဲတွေဟိုရွာမာသည်ဒီရွာတို့ဒီရွာမာသည်ဟိုရွာတို့တခါတည်းလဲကုံနဲ့လဲကုံကူတာပေါ့တခါကြီးဟင်အဲ့လိုလဲကုံကူပဲတဏီရောကာလကြတော့ရွာရဲ့မြောက်ဖက်ကနေပြီးဒီလဲမှုလဲကြီးကိုမောင်းသွားဟင် ဟုတ်ကလားဗျလဲမို့အဲ့လဲကြီးကိုမောင်းသွားတဲ့ကာလကျတော့ဘွယ်ကြီးတစ်ခုကိုသူဖြတ်ကျော်ရမှာဟုတ်ဟုတ်ကလားဗျအဲ့ဒီဘွယ်ကြီးတစ်ခုကိုဖြတ်ကျော်လိုက်တဲ့ကာလကျတော့ဒီနွားကြီးဓာတ်ထဆိုတဲ့နွားကြီးကလည်းနှစ်ပေါင်းများစွာယုံကံလာရတော့အားရှိပါဦးမလားဗျဟင်အင်းအားကလည်းမရှိတော့ဘူးအင်းအားကမရှိတော့တဲ့အဲ့ဒီနေရာမှာလည်းတခါတည်းဘွယ်ထဲထိုးနေတော့တာပဲဟင်တခါတည်းသူအပေါ်ကပိုင်ချင်းကနေပြီးတော့ရိုက်နဲ့ရိုက်ရင်နဲ့ရင်သူဘွယ်ထဲကနေထားပြီးအတင်းကံယုံဟုတ်ကလား ဟိုကအဲပိုင်းရှင်ကရိုက်ဟာနှဲ့ဟာလို့လို့ရှိရင်ဒါတာကြီးကတခါတည်းချက်ချင်းကံယုံဒါလည်းမယုံနိုင်ရှာဘူးဘွက်ကအလွန်နေပြီးတော့ဟုတ်ကလားသူအားကဘွက်ကိုမှီနိုင်လွန်အောင်ယုံနိုင်တဲ့အာမရှိဘူးတခါကြီးဟင်ဒီလိုနဲ့မလုပ်တော့လဲပိုင်းရှင်ငါဘာပြောတော့ကောအဲအဲအဲဒါတာမင်းဒီတစ်ခါပဲငါခိုင်းတော့မယ်တဲ့ဟုတ်ကလားနောက်တစ်ခါမင်းကိုငါမခိုင်းတော့ဘူးတဲ့ဟုတ်ကလားဗျာ ဟင်နောက်တခါမင်းကငါမခိုင်းတော့ဘူးတဲ့ဒီတခါပဲခိုင်းတော့မယ်တဲ့ဟုတ်ကလားဗျာဟင်ဟုတ်ကလားဗျာဒီတစ်ခါပဲခိုင်းတော့မယ်တဲ့အဲ့တော့မင်းဖေသားကြီးဒီတစ်ခါအပိယုံလိုက်กว่าဆိုတော့ तू အဲ့လိုခိုင်းနေသွားအဲ့ဒီမှာဓာတ်ထာကြီးလည်းပဲတစ်ခါတဲ့အဲ तू အပိုင်ရှင်ကပြောတဲ့အတိုင်းယုံကြည်ပြီးယုံရှာတယ်6ကျင်ယုံတယ်ဆိုဟင်6ကျင်ယုံတော့လည်းပဲဒီဘွယ်ကြီးက तू ဟာမတက်နိုင်ရှာဘူးမတက်နိုင်တော့ဘဲနဲ့ तू တက်လုံပြက်ပြီးတော့အမောဆိုးပြီးအဲ့ဒီဂုံးပေါ်ဘွယ်ဘေးကဂုံးပေါ်မှာပဲ तू ပြစ်လဲသွားရှာတယ် ခြေခြေတော်လေးဘက်ကိုတခါတည်းမတင်နိုင်ကြတော့ဘူးလေအဲဒီကြမှာလဲကုန်တွေကတခါတည်းနင့်ဘာဟာညာဟာဆိုတော့နင့်ပေးမဲ့လို့တဲ့နင့်တေညာတေနေညာနေလို့ထားပစ်ခဲ့ပြီဟုတ်ကလားဗျထားပစ်ခဲ့ပြီးတော့မှတခါတည်းအဲတကောင်သောနွားကိုသူရွာကနေပြန်ဆွဲဟုတ်ကလားရွာကနေပြန်ဆွဲပြီးအဲ့ဒီမှာသူကတော့လဲလဲမှုကြီးပါလို့ပြီးတော့အဲသူလဲနေသူသွားပြီဓာတာကြီးကိုစွန့်ပစ်ထားခဲ့ပြီဟုတ်ကလားဗျဟင်ဓာတာကြီးကိုစွန့်ပစ်ထားခဲ့တာထင်တယ်ဟင် ဆုံးဆုံးပြထားခဲ့တာတင်လေအေးအဲ့လို data ကြီးဆုံးပြထားခဲ့တော့ data ကြီးကလေးပဲလေးလာလဲလို့မဆောင်နိုင်ဘူးအမောတွေကလည်းဆိုးလို့အဲ့ဒီအချိန်မှာသုလပိဏပါတိက မထီကလည်းနောက်ပါတန်ခါ900နဲ့ဆုံးကံတော်လန်ခကြီးကကြွလာတဲ့အချိန်အဲ့ဒီမှာသုလပိဏပါတိက မထီကဒီနွားကြီးရဲ့ဒုက္ခပင်မမှုကိုမြင်တော့ကရုဏာတဲ့ပြီးသူ့တပိတ်နဲ့ရေလိုက်ရှာတယ်ဟုတ်ကလားရေလိုက်ရှာ ရေတွေ့လာတဲ့ကာလကျတော့တပိတ်နဲ့အဲ့ဒီဓာတ်ထကြီးကိုရေတိုက်တယ်တခါကြီးရဲ့ဟင်တပိတ်နဲ့ရေတိုက်တော့အိမ်မှာနွားကြီးဟာသူ့မတော့နိုင်တော့နိုင်နဲ့အဲအာမနိုင်တနိုင်နဲ့တခါတည်းအိမ်ကြီးလေးကိုတောက်ရှာရတယ်အင်းတပိတ်တလုံးတော့ရေလေးဝင်သွားတယ်ဆိုရင်မှသူအာနည်းနည်းလေးတော့တက်တာသွားမယ်ထင်တယ်ဟုတ်ကလားဗျအဲ့ဒီတပိတ်ကလေးအဲရေတလုံးလောက်လည်းဝင်သွားရောတက်တာသွားအဲ့ဒီမှာတက်တာသွားလေးဘက်ကလေးတည်းဝါလုပ်ပြီးတော့ဒီသူလာပင်က ပိဏပါတိကမထီဘူးတော့ဖြင့်ဒါကတန်ခါပဲအဲယဟန်ပဲလို့တော့ तू မသိချဘူးသူရဲ့အသင်းအင်ကကိုအမူအရာနှုတ်မူအရာရင်ကျေးပိန်မွေတာကြည့်ပြီးတော့ဒါတော့သူတော်ကောင်းမယ်ဆိုသူခုနပြောတဲ့နွားတို့ရဲ့ထုံးစံပေါ့လေနွားတလိနဲ့သူဟာအယုဒိပြုလိုက်တယ်ဟုတ်ကလားဗျအဲ့လိုအယုဒိပြုလိုက်တဲ့ကာလမှာသူလပိဏပါတိကမထီကအဲ့ဒီဒါထာနွားကြီးရဲ့ရှေ့မှာတင်မလင်ခွေတင်မလင်ခွေပြီးတော့ကိုဒီဗုဒ္ဓံတရဏံဂေသာမိဓမ္မံတရဏံဂေသာမိ သံဃာတရဏကိသာမိလို့သုံးချိန်သုံးကခုနကပြောတဲ့မနင်တရေဟူဆောင်စီပြီးအိန္ဒြေသိက္ခာနဲ့သုလပိဏဘာတိကမတိကတရဏဂုံချင်းမြင့်တော်မူတဲ့တရားကြီးဟင်ချင်းမြင့်တဲ့ကာလကျတော့နွားဟာ ဗုဒ္ဓတရဏံကိစ္ဆာမိကိုတော့သဘောပေါက်ပါမလားမှန်ပါဓမ္မတရဏံကိစ္ဆာမိကိုပေါ့ဗျာမှန်ပါသံဃာတရဏံကိစ္ဆာမိကိုပေါ့ဗျာသဘောတော့ပေါက်ချဘူးဟင်မပေါက်တော့လည်းပဲသူဟာဟိုအတန်ဒီဘူးတော့အဲအပြင်ကအတိုက်ယုတ်ကလေးနဲ့သူနာရဲ့အခန္ဓာကလေးနဲ့အကြည်ဓာတ်ခံလေးနဲ့တိုက်တဲ့နေရာလေးမှာတော့တတိတိမထားဘူးလားဟင် ဟင်ဟင်အပြင်ကရုပ်နှစ်ခုမထိဘူးလားဟင်မိမိရဲ့နားရဲ့ခြေတာကလေးနဲ့လေဟင်ဟိုဘက်ကအတန်လေးနဲ့လေအဲ့ဒီနေရာမှာသုဏပိန်တဲ့ပါတိကမထိရဲ့ကိရိတာကင်းစင်နဲ့တည်ငြိမ်တဲ့အတန်လေးဟာသူ့စီကိုတလုံးပြီးတလုံးဝင်နေနေရတတိလေးနဲ့စိုက်ပြီးနားထောင်နေဟင်ဘာရလို့တော့သိသလားမသိဘူးနော်သို့တော့ဒီနေရာမှာဟိုတစ်ဖက်ကအတိုက်ဖြစ်တဲ့အဲတတရုပ်ဆိုတဲ့အတန်နဲ့မိမိအခမ်းဖြစ်တဲ့ဒီနားရဲ့ သောတာပတာရဆိုရင်အကြည်ဓာတ်ခံလေးနဲ့ဒီအကြည်ဓာတ်ခံလေးပေါ့ဒီအတန်ပိုင်းလေးကဝင်းဝင်ဝင်းလာပြီးတုံချပြီးပျောက်ကွယ်သွားတဲ့ဒီအင်းသူ့ရဲ့ဖြစ်နေပြက်နေတဲ့သဘောလေးပေါ့သူနှလုံးသွင်းနေတာတင်တယ်ဟုတ်ပါဘူးဟင်ဒါတရားကိုနှလုံးသွင်းတာတင်တယ်ဟင်ဒီနေရာမှာကြားရတယ်ပြီးတယ်ပျောက်သွားတယ်ဆိုတော့အဲယုံနာနှစ်ပါးရဲ့ဖြစ်ပြက်ကမပါဘူးလားဟင်သူဒါပဲသိမယ်နော်ဟင်သူသိနေတာဒါပဲတင်တယ်ဟုတ်ပါမလားဗျဟင် အဲဗန္ဒရဏကိစ္စမျိုးကသူသဘောပေါက်ပါမလားသိဘူးနော်သူသိတာကဟိုကလာတဲ့အတန်ရုပ်ကလေးနဲ့မိမိရဲ့နားအကြည့်ဓာတ်ခါနေနဲ့ကြိုက်လာတဲ့ဘော်လေးမှာတတိလေးကပြီးသူနားလေးကိုပေးပြီးနားလေးကို တွေးပြီးသူစိုက်ပြီးနားထောင်နေတယ်ဟုတ်ကလားဟင်တရဏဂုံတီးနေတာတင်တယ် ဟင်တရဏဂုံတီးနေတာမို့လားဟင်တီးနေတာနော်အဲ့လိုတရဏဂုံတီးနေတာအတန်လေးကတခါတည်းကြားတယ်ပြီးတယ်ကြောက်သွားတယ်အဲ့ဒီပေါ့စိတ်ဝင်စားတဲ့သူစိုက်ပြီးကြိုက်ပြီးမှားနေတာသုဏဘိဏဘာတိကမထင်နဲ့နောက်ပါတန်က900ကျွမ်းသွားတာတော့သူမသိလိုက်ဘူးဟင်ဟင်ဘာဖြစ်လို့တော့ဒီနေရာမှာကံသုံးကသုံးမနေပြီဘူးလားဟင်တတိလေးဒီမှာကမထားဘူးလားနားပါအဲ့လိုကပြီးသုဏဘိဏဘာတိကမထင်နဲ့နောက်ပါတန်က900ကျွမ်းသွားတာတော့သူမသိလိုက်ဘူးအဲ့လိုမှတ်နေတော့ ဟုတ်ကလားအဲ့ဒီရောဟဏီရွာကပါပဲကျွတ်တို့အိုးဖုတ်တဲ့အိုးဖုတ်သမားကဒီနွားကြီးပြစ်ထားခဲ့တယ်ဆိုတာကြားတော့ကို तू မြေနေဖို့ရဆိုပြီးတော့အဲ့ဒီနွားကြီးအရှင်လက်လက်နဲ့တည်ကိုခွာတယ်တခါကြီးရဲ့ဟင်ဟင်ဟင်ဘာလို့ तू ကတော့အိုးဖုတ်ကိုမြေနေရမှာလေဟင် ဓာတ်ဓာကြီးကတရဏဂုံတီးနေလိုက်တာသုလဘိဏပါတိကမထီရဲ့ဟိုပြောတဲ့အတန်လေးပေါ့သွဲပြီးစိုက်ပြီးနားထောင်နေတာသူ့ကိုယ်သူခုနကဓာတ်နဲ့ရေးပြီးတော့ကိုဒီအရေကိုကြီးခွာသွားတာလည်းသူမသိလိုက်ဘူးတဲ့တခါကြီးဟုတ်ဟင်ဘာဖြစ်လို့မသိလိုက်တာတော့ကိုမတရဏဂုံတီးနေလို့ဟုတ်ကလားဗျာအဲအဲ့ဒီကနေသူကပြီးသွားဗျာရောအုပ်ကုံတွေကဒါယူသွားပြီနောက်တယောက်လာပြန်သေးတယ်သောင်းသမားကသောင်းတီးကျင်လို့တဲ့ဗျာဟင် အဲ့ဒီဓာထရဲ့ဟိုအကျော်သေးသေးလေးတွေကိုဓာနဲ့ကွင်းကွင်းကွင်းကွင်းပြီးလာပြီးတယ်တခါကြီးရဲ့ဟင်ဟင်ဘာလို့အဲ့ဒီအကျော်သေးသေးလေးနဲ့သူကတောင်းကြိုးလို့မလို့တဲ့လေဟင်ဟင်ဟုတ်ပါမလားဗျာဒါနဲ့သူကဟိုမှာတရဏဂုံနဲ့ဟိုသူလားပိန်နဲ့ပါဠိကမထီကမိန်သွားတဲ့အတန်လေးကသူထဲမှာကြားရောင်လေးဖြစ်နေကြားနေမှထင်တယ်ဟင်ဟင်ကြားမနေဘူးလားအဲ့ဒီပေါ်တခါတည်းတတိလေးနဲ့စားရေးပြီးအတန်လေးမပြောက်အောင်သူကမှနေတော့အဲ့ဒီအကျိုးတွေကိုဓာတ်လေးနဲ့လှီးပြီးနှုတ်ယူသွားတာလေ तू မသိလိုက်ဘူးလေတခါကြီးဟင်ဟင် ဘာဖြစ်လို့မသိတာတော့တရဏဂုံတီးတရဏဂုံတီးနေလို့ဟုတ်ကလားအယုံတစ်ခုရဲ့ဖြီးမှုသိမှုပေါ်တင်နဲ့ဟင်ဟုတ်ကလားဗျဒါနဲ့တခါတူကပြီးသွားပြန်ရနောက်တူလာပြန်တယ်မုတ်ဆိုးကတော့လိုက်မလို့တွေးတွေနဲ့ဟုတ်ကလားဒီကြတော့နွားကြီးကခုနသူရဲရဲတန်ရဲရဲနဲ့အသက်တော်ရှိသေးတယ်ဟိုသူရဲတန်ရဲရဲနဲ့တခါတည်းမလုံးမချရှိနေတော့ဟာငါခွေးတွေကိုတော်မှာကြလို့ရှင်အာကောင်းအောင်ဆိုပြီးတခါတည်းအသားတွေကို90သားတုံးဟုတ်ကလားအစိတ်သားတုံးလှီလှီလှီလှီပြီးအဲ့ဒါနဲ့သူခွေးတွေကျွေးဟင်ဟင် ဟုတ်ကဲ့တော့သူဖွေတိတိကျွေးတယ်တခါကြီးဟင်ဒါလည်းဓာထာကြီးကမသိလိုက်ဘူးတဲ့တခါကြီးဟင်ဘာဖြစ်လို့မသိတာတော့သရဏဂုံတီးနေလို့အဲ့လိုပဲဒီတရားတွေခံပြီးမကြပါဘူးဓာထာကြီးပြီးသွားရောဗျတည်သွားမှတာဝရိန်တာပြီးမှသွားပြီးတော့ဓာထရဲ့လို့နွားနာတာသွားဖြစ်ရတယ်ဟင်ဒီတရဏဂုံတီလိုက်တဲ့အတွက်နော်ဟင်တရဏဂုံတီတဲ့အတွက်သူမှလောဘတော့ဒီခုခံရတဲ့ပုံမှာဒေါသဖြစ်သေးသလားဟင် ဟင်ဒေါသကိုသူမသိသိဘူးလားဒေါသသိသိတဲ့အတွက်သူဒီပုံမှာဟိုပါဏာတိပါဒတော့မနောကံနဲ့တော့သူဟိုမုံညိုးတဲ့မနောကံတောင်းကြမှုရှိပါအောင်လားသီလမကျိုးတော့လေသူသီလမညှိုးဘူးထင်တယ်ဗျဟင်ကာယကံဝတိကံမသီလကကျိုးမှာဟုတ်ဟုတ်ကလားသူမနောကံကဒီဒီတတ္တဝါတွေပေါ်ကိုပြစ်မှားပါအောင်လားမပြစ်ပါဘူးပြစ်မှားတော့အဲ့ဒီမပြစ်မှားဘဲနဲ့သီတရဏဂုံလေးတည်တဲ့ကာလသူ့မှာဟိုမှာဓာတ်ထရည်လို့တွားပြီးတော့နွမ်းနာတာသွားပြရကြတယ်ဟင်ဒီနွမ်းနာတာဘာကြောင့်ဖြစ်လဲဗျ သရဏဂုံဒီလို့ဟုတ်ကလားဗျအဲ့ဒီကြမှာသူဟာငါဘာဖြစ်ပါလိမ့်မလဲလို့သူ့ကိုယ်သူကြည့်လိုက်တော့ဩငါကိုခုနကပြောတဲ့လဲကုံတယ်ကနေပြီးတော့ဒီလိုဒီလိုခိုင်းနေဒီလိုဒီလိုခိုင်းတာကနေနောက်ဆုံးဘယ်လိုဖြစ်သွားတယ်သူ့ဖြစ်ဖြစ်လေအခုများမြင်တာဟုတ်ကလားဗျာအဲအဲ့ဒီကနေပြီးတော့သုရပိဏပါတိကမတိကတရဏဂုံပေးဘုံလေးအဲ့တရဏဂုံပေးရနောက်ကနေခုနကတဲ့သူ့ကိုအဲအဖင်ဖင်ဆင်းဆင်းပုံကိုယ်လေးခုနကဦးဦးသေးတို့ဟုတ်ကလားဗျာဟင်တောင်းသမားတို့ မုတ်ဆိုးတို့သုံးဥပါလေးပြီးတော့လာလုံးပုံတွေဒါတွေသူသွားမြင်တယ်ပုံမှာလည်းသူ့လောင်းကောင်ကြီးကဒီတိုက်ရှိသေးတယ်ဟုတ်ကလားအဲ့ဒီကြမှာသူနာသားဘဝနဲ့ဘယ်ကိုပြန်လာတော့ဆိုတော့တခါတည်းအဲ့ဒီသူလပိဏပါတိကမထီရှိတဲ့နေရာတန်းပြီးတော့တောက်လျှောက်ပြေးတော့တာပဲဟုတ်သူလပိဏပါတိကမထီကြောင့်သူဟာဒီတရဏဂုံတီးလာတယ်ဆိုပြီးတော့ဟုတ်ကလားဗျာဒီအဲ့ဒီကြမှာသုလပိဏပါတိကမထီဒီရောက်ရောရောက်တဲ့ကာလကျသုလပိဏပါတိကမထီကသူ့ကိုမေးတယ်အသင်ဘသူလဲလို့မေးတယ်မှန်လားပါဗျာဖရာတပည့်တော့အရှင်ဖရာရဲ့ မေတ္တာရိတ်ကိုခိုလုံရတဲ့ဓာတ်ထဆိုတဲ့နွားပါဗျာသင်ခုဘယ်မှာနေရောက်နေတယ်လဲလို့ရှင်ဘုရားရဲ့တရဏဂုံပေးမှုကြောင့်ဘုရားတပည့်တော်တရဏဂုံတည်တဲ့အတွက်တာဝရိန္ဒာပြည်မှာရှိပါတယ်ဗျာအဲ့တော့ဘုရားတပည့်တော်ကိုဒီလဲကုံတယ်ကမတရားခိုင်းပါတယ်ဗျာနှစ်ပေါင်းများစွာလဲခိုင်းခဲ့ပါတယ်တဲ့ ခိုင်းပြီးအခုလည်းပဲဘွက်ကြီးကိုယုံတဲ့နေရာမှာဒီတစ်ခါယုံပြီးလို့ရှိရင်နောက်တစ်ခါမင်းကိုမခိုင်းတော့ဘူးလို့တပည့်တော်ကိုဒီလိုလဲလိန်ခိုင်းပါတယ်ဗျာတပည့်တော်လည်းကြိုးစားပြီးယုံပါတယ်တဲ့ကြိုးစားပြီးယုံတော်လည်းပဲဘုရားတပည့်တော်ရဲ့အားနဲ့မနိုင်တဲ့အတွက်အဲ့ဒီနေရာမှာတပည့်တော်အဲတက်လုံပြက်ပြီးတော့လဲခဲ့ပါတယ်ဗျာအဲ့ဒီလဲနေတဲ့အချိန်မှာအရှင်ဘုရားနဲ့တွေ့တဲ့ကာလအရှင်ဘုရားရဲ့သရဏဂုံကိုဘုရားတပည့်တော်နာကြပြီးအဲ့ဒီသရဏဂုံတည်တဲ့အတွက်ဘုရားတပည့်တော်အခုဒါဝရိန္ဒာပြည်ရောက်ပါတယ်ဗျာ အကယ်၍ဒါဘုရားတပည့်တော်တီလပါချင်းမြင့်လို့တီလပါသာသင်ကျယ်ခဲ့မယ်ဆိုရင်ယာမာတုတိတာနေမနရတိထိအောင်တပည့်တော်ရောက်မှာပါဘုရားလို့လာရောက်သွားဟင်ဟုတ်ကလားအဲ့ဒီကြမှာသုလပိဏပါတိကမတိကတရဏဂုံနဲ့တကွာ၅ပါးသောသိက္ခာပုဂ္ဂိုလ်ချင်းမြင်လိုက်တယ်ဟင်ဒါဘယ်တော့ကအဖြစ်ပြက်လဲဗျာသီဟိုခေတုံကဖြစ်ပြဲဟင်ဓာတာဆိုရင်နွားနာသားကြီးလေဟင်တို့တကားတော်မကြီးများကောခုပြန်တဲ့တရဏဂုံတည်ရလား ဟင်ဟင်ဘယ်နဲ့တော့ရခုသီလရဲ့သင်ကြဖို့ရအကြောင်းတရားပါတော့သရဏဂုံတင်နဲ့ဟင်သရဏဂုံတည်ကြပါလားဟင်ဟင်ဘယ်နဲ့တော့သရဏဂုံဟင်ဟင်တို့တက္ကမညာဘက်ကဘယ်နဲ့တော့ညာသရဏဂုံတင်ကြပါလားဗျာဟင်ဟင်ကျိုးသားတော့ရှိသေးသလားအဲတော့ဓာတ်ထာကြီးတော့ဓာတ်ထာကြီးတဲ့သိုးသွားမလို့ဟင်ဟင်ဟင် ဟင်ဘယ်နဲ့တော့ဓာတ်ထားကြရတော့ဟောခုနကပြောတဲ့ဟိုအသားလေးလှီးတာလည်းမသိလိုက်ဘူးတဲ့ဗျာဟင်တို့တကာကြီးကဘယ်နဲ့ဒုနဲ့ထိုးကြည့်ဘယ်နဲ့နေမလို့ဟင်ဒုကလေးနဲ့ထိုးကြည့်ရင်နင်းနင်းနင်းနဲ့လောက်ဖမ်းကြည့်အောင်တရဏဂုံတီးမတီးဟင်အားနဲ့ထိုးကြည့်ပါဟင်ဟင်ဒုကလေးလောက်နဲ့ပဲထိုးကြည့်ပါဦးဗျာဟင်တရဏဂုံတီးမတီးဖမ်းကြည့်ဦးမှတင်လဲဟင်ဟင်ဘယ်နဲ့တော့ဟင်ခံလာပါဦးဟင်တန်းထာကြီးရတော့ဗျာသူခမယုံလိုက်တာဘွယ်ကြီးတဲ့ဟာကို သူ့တခင်အပိုင်ရှင်ကပြောတဲ့စကားယုံကြည်ပြီး6ကြိမ်တောင်ယုံတဲ့ဟင်တို့တရားဓမ္မညာကောဟိုခန်းရတဲ့ပွက်ကြီးတွေကဘယ်နှခါများယုံလို့ဟင်အဲတို့ဓမ္မညာကောကပွက်ကြီးတွေကဘယ်နှခါများယုံလို့ယုံတယ်ပါဗျာဟင်ဟုတ်ကဲ့တက်ပါဟင်ဟိုပိုင်ရှင်ကခိုင်းလို့ကောင်းလို့ထင်တယ်မှန်ပါဗျာဟင်ဟင်ဟင်အဲယုံလုံးအပိုင်ရှင်ကခေါင်းလို့ကောင်းခိုင်းလို့ကောင်းတာနဲ့အတင်းယုံနေတာထင်တယ်ဟင်ဘွက်ကြီးတွေကတက်ပလားဟင် ဝက်ထဲပြောနေတယ်ခင်ဗျဟင်ပြောဗျာကျိုးစားတယ်အင်းဓာတ်ထိုက်ကြတော့6ကြိမ်တောင်ရုံနေတယ်ဒါတို့တခါညဘယ်နှကြိမ်များရုံလို့စက်တယ်ဟင်ဟင်ရုံနေပါဟင်ဟင်ရုံမစင်လာသေးဘူးနဲ့ဟင်ဝက်ထဲကတက်ချင်သလားမတက်ချင်ဘူးလားတက်ချင်ပါဗျာတက်ချင်သလားဘယ်နှခါရုံလို့ဟင်ဘွယ်ထဲကဘယ်နှခါရုံတို့တက်ချင်တယ်ပြောရင်လေဟင်ရုံပါမလားဟင်ဟင်ရုံမလား ဟင်ရုံးမဲ့ကြားလေးပါဗျာတက်ချင်သလားမတက်ချင်ဘူးလားဘွယ်ထဲကတက်ချင်ပါဗျာဘယ်နှခါရုံးပြီးတော့တက်ချင်ရင်တက်ချင်ရင်ရုံးရမှာပေါ့ဟောတတ်ထားရတော့6ကြိမ်တိတိတက်လုံးကိုပြက်အောင်မဲ့ဗျာဟင်ကျေတခါလဲအဲခြေလေးဘက်ကိုတခါလဲပြက်လဲအောင်ကိုရုံးတာတို့တခါညာကအဲ့လိုညာခြေလေးဘက်ပြက်အောင်ညာရုံးမလားဟင်ဟင်ဟင်ဟင်ဟင်ဘယ်လောက်များရုံးတော့ခြေနှစ်ဖက်လောက်ပြက်အောင်ရုံးမလားတစ်ဖက်လောက်ပြက်အောင်ရုံးမလားဟင်တတ်ထားရတော့ခြေလေးဘက်ကိုပြက်သွားတာပဲတခါရုံးတာ အင်းတက်လုံးကိုတခါတည်းမောထုတ်အောင်ယုံကြည်တာတကယ်တက်ချင်တော့လေဒါထာရတော့ဒီပဲဒီဘောကဒီတခါတက်ရရင်ငါပိုင်ချင်းကမခိုင်းတော့ဘူးတဲ့ဟမ်ပိုင်ချင်းဘောကိုယုံပြီးတော့လေဒီတခါတက်လို့ချင်းငါပိုင်ချင်းကမခိုင်းတော့ဘူးတဲ့ဆိုပြီးတော့တခါတည်းယုံလိုက်တာ6ကြိမ်တိတိတက်လုံးပြက်အောင်ဟမ်တို့တခါညာအောင်ပဲလေတော့ဟမ်အဲ့လိုများတက်လုံးပြက်အောင်ယုံပြီးပြီလားယုံနေဘူးထင်တယ်မယုံနေတော့ဗျာပြီးတော့ဓာတ်ထာကြီးကပြောတယ်ဗျာသူ့ပိုင်ချင်းကသူ့ကိုညာခိုင်းတာတဲ့ ဟင်အဲဓာတ်ကြီးကသူ့ကိုညာလို့ညာမှန်းသိတယ်တို့တခါကြီးများတော့ပိုင်ရှင်ကညာခိုင်းတာတော့ဟင်ဟင်တို့ဓမ္မကြီးများဘက်ကတော့ဟင်ဟင်ဟောဓာတ်ကြီးကတော့ဗျာဟောအဲပိုင်ရှင်ကခိုင်းတာညာတာကိုညာမှန်းသိတယ်ဗျာဟင်ဟင်တို့တခါကြီးများဘက်ကတော့မသိသေးပါဘူး။အဲဓမ္မကြီးများဘက်ကရောဟင်တခါကြီးများဘက်ကလည်းအဲဓမ္မကြီးများဘက်ကလည်းတခါကြီးခိုင်းဦးမှာပဲအဲရေလေးတစ်ခေါက်ထမ်းလိုက်ပါဦးတော်တာမကြီးခင်။ ဟင်တော်သားကြီးတော့တော်မလို့ရပါဘူးနဲ့လာဘူးလားဟင်ပါဒလားဒီလိုဟင်တို့ဓမ္မညာဘက်ကဒီလိုကပြောဘူးတလားဟင်ပိုင်ရှင်ကဒီလိုကညာခိုင်းတာခါဘူးလားခင်းလေးခွဲလိုက်ပါအောင်ရေလေးခွဲလိုက်ပါအောင်မလေးတော်သားမကြီးမကြီးလေးလို့ပါတော်သားကြီးတော့မခိုင်းပါဘူးလေဟင်ဒီလိုကပြောဘူးလားဟင်ညာလို့ညာမှန်းသိရလားသိဘူးလားဟင်အဲတို့ဓမ္မညာဘက်ကဒီတိုက်တင်တဲ့တခါကြီးညာဘက်ကအမဲဟင် မင်းသမီးမကြီးသေးလို့ပါမင်းသမီးကြီးလို့ချင်းမင်းမိဘူးကြောင့်ငါထွက်ရမှာပါနဲ့ဒီလိုကမညာဘူးလားဟဲ့တခါညာပဲကောင်ဟဲ့ဟဲ့ဒုဒမညာပဲကောင်ညာလို့ညာမှမသိရလားဟဲ့ဟဲ့ဓာတ်ထကြီးကတော့ပြီတယ်ရပိုင်ချင်းညာတာငါညာခိုင်းတာတဲ့ဟဲ့ဟဲ့ဒုဒမညာပဲကညာလို့ညာမှမသိရလားဟဲ့ဟဲ့အေးညာလို့ညာမှလည်းပြီပဲစီဒီဘွက်ကိုဘွက်မှန်းသိရင်ယုံတယ်ယုံနိုင်မယ်စီ ဟုတ်ကလားဗျာအေးအဲ့လိုယုံနိုင်အောင်လို့ခုနကကာမဒီဂုံလေးပေါ့ကာမလိုချင်တဲ့ကာမဂုံမသည်ဟုတ်ကလားအဲဒီဂုံလေးဒီဘယ်ဂုံလေးပဲဖြစ်ဖြစ်လေကောင်းဂုံဆိုးဂုံပေါ်မှာခံစားတဲ့နေရာသဘောပဲဆိုတဲ့ဒီဓမ္မဂုံတို့ကူးပြောင်းအောင်လို့တို့တရားဓမ္မကြီးများကြားကနေပြီးဒီဂုံတတ္တိဆိုတဲ့အစွမ်းလေးပေါ်လာတဲ့ခါလာဒီအစွမ်းတတ္တိလေးပေါ်ဖြစ်မှုပြမှုကိုမြင်အောင်နှလုံးသွင်းဆင်ခြင်နေတာလေးကိုတရဏဂုံလို့ခေါ်တာ မှတ်မိပလားဗျာအေးကဲဒီလောက်ဆိုနားကြဟုတ်ယနေ့ကရဏဂုံ၃ပါးနဲ့တကွ၅ပါးသောသိက္ခာပုဒ်တို့ကိုစောင့်ထိန်ဆောက်တည်ကြရသောတိလကုသိုလ်တိလစေရနာယနေ့တရဏဂုံ၃ပါးကိုဒီမှတိလသင်ကျဲမယ်တိလသင်ကျဲမှသိသင်ကျဲမယ်သိသင်ကျဲမှအယူသင်ကျဲဖို့ ဒီတရဏဂုံနေနိဗ္ဗာန်တို့ရောက်အောင်အသုံးပြုသွားရပြီးတဲ့ကာလတရဏဂုံရဲ့အရေးကြီးပုံတို့ကိုနာကြားရတော့တာရမတဝနာကုသိုလ်စေတနာဤကုသိုလ်စေတနာတို့ကြောင့်မိမိတို့ခန္ဓာကိုယ်၌ဖြစ်သေးကာလ၌ဖြစ်ပြတဲ့ရဲ့ရှိကြကုန်သောယုတ်တရားနံတရားပေါင်းတို့၏ဖြစ်မှုပြက်မှုသဘောတို့ကို ပိုင်ပိုင်ခြားခြားမြင်အောင်တရဏဂုံတိဟူသောအဲလက်နဲ့ကြည်ဖြင့်နှလုံးသွင်းဆင်ခြင်ပြီးတကားလား ဝိပဿနာညာမသည်ဘာဝနာမယညာတို့၎င်းဘာဝနာမယညာမသည်မညာကိုညာတို့၎င်းတစ်ဆင့်နဲ့တစ်ဆင့်မြင်တဲ့မြင်အောင်ပြည့်ဆောင်ကြိုးစားပွားများနိုင်ကြပြီးတကားလားဖျားပိစီကဗုဒ္ဓယဟန္တာတို့သာသာယာဖြစ်သောနိဗ္ဗာန်တို့ရောက်ရာရောက်ကြောင်းဖြစ်သောဘောဓိ၅မျိုးတို့တွင်မိမိနှစ်သက်သောဘောဓိစုဖြင့်နိဗ္ဗာန်တို့ဝင်စားနိုင်ကြပါစေ။မြတ်စွာဘုရား သာဓုသာဓုသာဓု